ဒီနေ့2020ခုနှစ်နိုမာလာတရက်တနင်္ဂနွေနေ့ညနေ9နာရီထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်အပိုင်း63စိတ်တ ानु ပဒနာစိတ်တ ानु ပဒနာနဲ့ပတ်သက်ပြီးတော့ခွင်တို့ပြောလာအဲတော့ခွင်တို့အရင်နေ့ကဘုရားရှင်ကဟောထားတဲ့စိတ်တ ानु ပဒနာတတိပဋ္ဌာန်ဒါလေးပြန်ပြောမယ်နော်ကိုကြည်ဆရာလေးပြန်တင်လာ မဆုဆရာလေးဘုရားကမာသရိပန်တုံမှာစိတ်အတွဲရှစ်တွဲဟောထားတယ်ပေါ့အဲ့ဒီရှစ်တွဲထဲမှာဇံရတဲ့ပုံကိုယ်တွေကြရှုရမယ်အတွဲ6မျိုးပေါ့ဇံမရတဲ့ပုံကိုယ်ကြတော့6မျိုးပေါ့ဇံရတဲ့ပုံကတော့စိတ်အတွဲတွေ10မျိုးလုံးရှိ ရှုနိုင်တာပေါ့နော်အဲ့ဒီ10မျိုးလုံးရှုနိုင်အဲ့ဒီ10မျိုးလုံး ရှုဖို့အတွက်စိတ်အတွဲတွေကိုဘုန်းကြီးကလေ့လာထားမယ်နံပါတ်1ကတာရာကစိတ်တမမှုနဲ့တွဲဖြစ်တဲ့စိတ်တမမှုနဲ့တွဲဖြစ်တဲ့စိတ်ဆိုတာပြောရရင်တော့လောဘစိတ်ပါပဲဒီလောဘစိတ်ဖြစ်လာရင်လည်းလောဘစိတ်ကိုရှုရအောင်ခုချင်းခုတင်လေးကိုအောင်လွင်ပို့တဲ့ပေးတဲ့ဟာလေး တပည့်တော်ရှိကိုအခုမှ message တပည့်တော်မသိဘူးရှင်ဗျာအခုရှားကြည့်လိုက်မယ်ဘာနဲ့ပို့လိုက်တယ်မသိဘူးဟွန်းပို့ဟဲ့ကောင်းပြီအဲ့ဒါလေးတော့ဒီအဲ့ဒါဆိုရင်အောင်လင်းကိုပြန်ပြီးကြည့်လိုက်ဘူးပေါ့တော်တော်ခဏလေးအမြဲတမ်းသာရကစိတ်တမ်းမှုနဲ့တကွာတွဲဖြစ်တဲ့စိတ်ပေါ့အဲ့ဒါကိုဘုန်းကြီးကလောဘစိတ်ပေါ့ပဲဒီကတော့သာရကစိတ်ဆိုရင်လွယ်လွယ်ကူမှတ်တာလောဘစိတ်အဲဒီ ဝိဓာရာဂစိတ်ဆိုတာကတော့လောဘစိတ်မဟုတ်တဲ့စိတ်တွေပေါ့ဝိဓာရာဂစိတ်လို့ဒါတာမန်ခွဲတော့ပေါ့ဗျာတာဒေါသစိတ်ဆိုတာဒေါသစိတ်ပါပဲဒေါသနဲ့စိတ်ဆုံးမှုနဲ့အတူတူကဖြစ်တဲ့စိတ်ဒေါသစိတ်ပဲနောက်သူ့ရဲ့တွေ့ကဝိတာဒေါသစိတ်ဒေါသမဟုတ်တဲ့စိတ်တာမောဟစိတ်မောဟစိတ်ပါပဲမောဟနဲ့အတူတူကဖြစ်တဲ့စိတ်ဝိတာမောဟစိတ်ဆိုမောဟမဟုတ်တဲ့စိတ် ဒါသူ့အတွင်းနဲ့သူမှတ်ထားအောင်နော်လောဘစိတ်လောဘမဟုတ်တဲ့စိတ်ဒေါသစိတ်ဒေါသမဟုတ်တဲ့စိတ်မောဟစိတ်မောဟမဟုတ်တဲ့စိတ်ဒီလိုမှတ်ထားရင်ပို့ပြီးရှင်းနေတဲ့နားလေတဲ့သဘောပေါက်တယ်ပေါ့နော်ရှုတဲ့ခါကျရင်တော့ကိုယ်စိတ်ထဲမှာလောဘစိတ်ဖြစ်ရင် လောဘစိတ်ဖြစ်တယ်လို့တတိညာနဲ့ဆူဆိုင်ရှုအောင်လောဘစိတ်မဟုတ်တဲ့စိတ်ဖြစ်နေလို့လောဘစိတ်မဟုတ်လောဘစိတ်မဟုတ်သုံးဖို့အဲ့ဒီစိတ်ကတိတိကျသိရင်တော့အဲ့ဒီစိတ်ပဲတိတိကျရှုမယ် ဒေါသစိတ်တွဲမှလည်းဒီတိုင်းပဲဒေါသစိတ်ဆိုဒေါသစိတ်ဖြစ်တယ်ဒေါသဖြစ်တယ်ပေါ့ဒေါသဖြစ်တယ်ပေါ့ဒေါသစိတ်ဒေါသစိတ်ဒေါသစိတ်ဒေါသစိတ်ဒီစိတ်လေးသိပြီးတော့တတိနဲ့ညာနဲ့စူးစိုက်ရှုရအောင်ဒေါသမုဒ္ဒစိတ်ဆိုဒေါသမုဒ္ဒစိတ်ဒေါဒါမှမဟုတ်ဒေါသမုဒ္ဒစိတ်ကဝိတမဝိတဒေါသစိတ်ကတိတိကျကျသိနေတိကျရှုလို့ရတယ်စိတ်တွေတွေ့ဝထိုင်းမိုင်းနေတယ်အဲ့ဒါဆိုရင်တော့မောဟစိတ်ပေါ့တန်တရားတွေဖြစ်နေစိတ်တွေပြန်လွင်နေတယ် မောဟစိတ်ကအဲ့လိုမျိုးပေါ့အဲဒီမောဟစိတ်တွေဖြစ်နေလို့မောမောမောဟစိတ်ဖြစ်နေမောဟစိတ်ဖြစ်မှသိရတတိညာနဲ့စူးစမ်းရှုမောဟစိတ်မဟုတ်တဲ့စိတ်တွေဝင်လာရင်လည်းဒါကိုလည်းတတိညာနဲ့ရှုရတန်ခိတစိတ်ဝိခိတစိတ်ဒါလေးနည်းနည်းလေးတတိထားငါသူကတန်ခိတစိတ်ဆိုတော့ထိနာမေတာစိတ်တို့ဒီထဲမှာတော့ပြင်းတွန်းဆုတ်တဲ့စိတ်ထိနာမေတာစိတ်ပါပဲ။တော့ဘာဝနာတစ်ခုခုပွားများထုတ်တယ် သို့မဟုတ်ဘုရားရှိခိုးတယ်ဒါမှမဟုတ်ဘုရားစာတရားစာရုပ်ဖတ်ပူဇော်နေတယ်ပဋ္ဌာန်းတွေရုပ်နေတယ်ပရိတ်တရားတွေရုပ်ဖတ်ပူဇော်နေတယ်ခုလိုတရားနာယူတယ်သင်ယူတယ်အဲ့ဒီလုပ်ငန်းတစ်ခုကို လုပ်နေတဲ့အခါမှာဘာဖြစ်တတ်လဲဆိုတော့ပထမတော့တက်ကြွစိတ်နဲ့လောက်တာပေါ့လေနောက်တော့နည်းနည်းလေးကြားလာတဲ့အခါကျပြင်းရည်လာညင်းငွေလာပြင်းညင်းငွေတဲ့စိတ်တွေဖြစ်လာတော့အဲ့ပြင်းညင်းငွေလာဘာဖြစ်လာတဲ့ အိတ်ချင်ငိုင်မိလာတော့ဌိနမိတာ ဖြစ်လာအဲ့လိုဌိနမိတာဖြစ်လာရင်ဌိနမိတာဖြစ်တယ်ဌိနမိတာစိတ်ဖြစ်တယ်တတိဉာဏ်နဲ့စူဆိုင်ရှုရမှာပါအဲသူ့ရဲ့ဆန့်ကျင်ဘက်ပေါ့နော်အဲ့လိုဌိနမိတာစိတ်မဖြစ်ဖက်နဲ့ခုနလိုဘုန်းကြီးတို့တရားတရားတခုအားထုတ်နေတယ်ဘုရားရှိခိုးတယ်ဘုရားစာရုပ်ပပူဇော်နေတယ်တရားနာတယ်အဲ့ဒီလုပ်ငန်းတခုလုပ်နေတဲ့ကစိတ်ကခုနလို ပြင်းညီငွဲတဲ့စိတ်မဖြစ်ဘူးစိတ်တရားဘေးလွန့်ထွက်နေဒီပေါ်မှာမကပ်ဘူးဒီပေါ်မှာစိတ်ကမရှိဘူးအဲ့ဒါဥရိစလို့ခေါ်တယ်အဲ့ဒီဥရိစတွေဖြစ်နေလဲဥရိစဖြစ်တယ်ဥရိစဖြစ်တယ်လို့ဒီလိုတတိညာနဲ့ရှုရတော့ပေါ့တင်းနေရင်ရင်ပေါ့နော်အဲ့ဒါမျိုးပြီးတဲ့အခါကျတော့ဘုန်းကြီးတို့နောက်စိတ်တစ်ခုကပါလဲဆိုရင်မှာမဂ္ဂတဇေယဒါကဇံရပုဂ္ဂိုလ်နဲ့ဆိုင်တယ်ဘုန်းကြီးတို့နဲ့မဆိုင်ဘူး နဂရစိတ်ဆိုရူပစရာတွေကရူပစရာဇန်စိတ်တွေပေါ့ဗျာနော်အမဂရစိတ်ဆိုတာကာမစိတ်နောက်နံပါတ်6ကတာဥဒရစိတ်ဒါလည်းဇန်စိတ်တွေပဲနောက်ကာမစိတ်နော်ဒါတာဥဒရစိတ်ဆိုတာကာမစိတ်ပေါ့နောက်ရသူ့ရဲ့စံကြီးမှာအနုဒရစိတ်ဆိုတာမေဂုတ်စိတ်မေဂုတ်စိတ်ဆိုတာကအနုဒရစိတ်ဆိုတာကမေဂုတ်စိတ်ဆိုဝိပဿနာရဲ့ မှာနှုတ်တော့ဆိုသူ့တယ်လုံးများဆိုသူမရှိဘူးလောကုတ္တရာစိတ်ကိုဒီနေ့ရှုလို့မရဘူး။ဘာဖြစ်လို့လောကုတ္တရာဝိပဿနာရှုလို့မရဘူး။လောကီအာယုံမရှိဘူး။ဝိပဿနာရဲ့အာယုံဖြစ်တဲ့မေကုတ်စိတ်ပဲ။ဒီ9နဲ့6ကတော့ဇံရတဲ့ပုံကုတ်တွေရည်ရွယ်ပြီးတော့ဟောတဲ့အတွက်ဘုန်းကြီးတို့ရှုစရာမလိုဘူး။တမာဟိတစိတ်တမာဟိတဒီကြည်တဲ့စိတ်ပေါ့ဗျာ။ဧကဂတာနဲ့တွဲပြဧကဂတာစိတ်ပဲ။ဝိပဿနာရှုတဲ့ပုံကြီးကခဏိကနဲ့ခဏိကတမာတိပေါ့။ဒါဒီဧကဂတာ။ တကယ်လို့ကိုကဇံရတဲ့ပုံကိုဆိုရင်တော့ဥပ္ပစာရအပနာတမာရီအဲ့ဒါကိုဧကဂရခေါ်တယ်။တမာရီတာစိတ်ဆိုတာဧကတမာရီတမာရီစိတ်လို့လည်းခေါ်တယ်ဧကဂရစိတ်လို့ခေါ်တယ်။တည်ကြည်တဲ့စိတ်လေးဖြစ်နေဒီစိတ်လေးကိုလည်းဘုန်းတော်တရိညာနဲ့ဆက်ရှုရမယ်ဘုန်းကြီးတို့။မတည်ကြည်တဲ့စိတ်ဖြစ်ရင်အတမာရီတာစိတ်မတည်ကြည်တဲ့စိတ်ဖြစ်နေဒါလည်းတရိညာနဲ့စုဆိုင်ဟောတမာရီစိတ်မဟုတ်ဘူးဧကဂရစိတ်မဟုတ်ဘူးဧကဂရစိတ်မဟုတ်ဘူးဒီလိုရှုလို့ရတယ်။ဒါမှမဟုတ်ဒီမတည်ကြည်တဲ့စိတ်ပြောင်းလဲတဲ့စိတ်တိတိကျသည်တော့တိတိကျရှုလို့ရတယ် ပြီးတော့ဝိမု ക്ത စိတ်ဝိမု ക്ത စိတ်ဆိုဘာလဲဆိုခုနဘာဝနာတစ်ခုကိုအာထုတ်တယ်ဖျားရှိခိုးတယ်တရားတစ်ခုခုပရိပဋ္ဌာန်တစ်ခုတရားရုပ်ဖပူဆိုအဲ့လိုလုပ်နေတဲ့မှာစိတ်ထဲမှာလောဘဒေါသအစာရည်ကိလေသာတွေမဖြစ်ဖက်နဲ့ခဏတာငြိမ်းနေခဏတာကိလေသာတွေလွတ်မြောက်နေတော့တည်ငါဝိမု ക്തി လို့ခေါ်တယ်အဲ့လိုပွားရင်ပွားရင်လည်း ဟုတ်လားဥပစာရသမီးအပနာသမารီအဲ့လောက်ထီအောင်ရဇန်သမารီတွေရသွားရင်တော့တရင်ဟောဝိက္ခမနအဲ့မှာလေအဲ့မှာဝိက္ခမနမှားနေဝိက္ခမနဝိမု ക്തി နေစေရောက်ွက်ထမှာဝိဝိက္ခမနဝိမု ക്തി အဲ့ဒီဝိက္ခမနဝိမု ക്തി ကအောက်ကဟာမှန်တယ်အောက်အောက်ထဲကရေးထားတော့ဝိမု ക്തി ၅မျိုးထဲမှာတော့မှန်တယ်အဲ့ဝိက္ခမနဝိမု ക്തി ဆိုနောက်က မပါကုဏပေါ့ဝိကမနအဲ့လိုမျိုးဖြစ်အဲ့ဒီဝိမု ക്തി တွေခဏပဲလွတ်လွတ်ပေါ့လေဒီကိလေသာတွေကဝိကမနဝိမု ക്തി ဆိုဇံရတဲ့အတိုင်းတာတစ်ခုဒီလွတ်မြောက်နေအဲ့ဒီလွတ်မြောက်နေတဲ့စိတ်လေးကိုကြည့်ပြီးတော့ဒါဝိမု ക്ത စိတ်ဝိမု ക്ത စိတ်ဝိမုလွတ်မြောက်နေတဲ့စိတ်လွတ်မြောက်နေတဲ့စိတ်ဒီလိုလေးသိမှတ်ရမယ်မလွတ်မြောက်ဘူးဘာကိလေသာမှမလွတ်မြောက်တဲ့စိတ်ကိုလည်းမလွတ်မြောက်တဲ့စိတ်ဆိုဒါမျိုးသိပြီးရှုရမှာ အဲတော့ဒီ16မျိုးရှိတယ်ဆိုတော့ဒါတော့စိတ်ကနုပါဒနာ ရှိတဲ့ပုဂ္ဂိုလ်သိတာပဲနော်လောလောကူပြောရင်တော့လောဘစိတ်လောဘမဟုတ်တဲ့စိတ်ဒေါသစိတ်ဒေါသမဟုတ်တဲ့စိတ်မောဟစိတ်မောဟမဟုတ်တဲ့စိတ်ဌိနာမိတာစိတ်သူ့ရဲ့ဆိုင်မှာဥဒိစ္စနော်ပြောင်းလဲနေအချိန်ခံမျိုးမဖြစ်ဘူးအချိန်ခံမျိုးနေလည်းပြောင်းလဲတဲ့စိတ်မဖြစ်ဘူးသူတို့ကတွဲ9နဲ့6ကထားလိုက်ခုံနဲ့ရှစ်ကိုကြော်ပြောင်းတယ်ခုံနဲ့ခုံကြတော့ဧကဂရာစိတ်ဧကဂရာမဟုတ်တဲ့စိတ် ဖြစ်ခဲ့ကြတာတမာရီနဲ့အတူတူပဲတမာရီရတဲ့တမာရီစိတ်တမာရီမဟုတ်တဲ့စိတ်တမာရီမဟုတ်တဲ့စိတ်မှာတော့တိတိကျကျသိလို့ရင်တော့ဘယ်စိတ်ဆိုရှုနိုင်မှာနော်တမာရီရလာရင်တရင်ကတမာရီရရင်တရင်ကကိလေသာတွေလွတ်မြောက်နေအောင်ဇန်တမာရီကြတော်တော်ကြောင်လွတ်မြောက်နေသူတို့ကြဇန်ရတဲ့အခိုက်တန်တန်အောင်ဒီကိလေသာတွေလွတ်မြောက်နေတဲ့သဘောကိုဝိခမနာဝိမု ക്തി လို့ခေါ်တယ်။အဲလွတ်မြောက်နေတဲ့စိတ်လေးကို စုဆိုင်ဆိုင်နဲ့ပေါ့လွမြောက်တဲ့စိတ်လွမြောက်တဲ့စိတ်တတိညာနဲ့စုဆိုင်ပြီးရှုနေရဒါကတော့မလွမြောက်တဲ့စိတ်ဆိုလို့မလွမြောက်တဲ့စိတ်မလွမြောက်တဲ့စိတ်တိတိကျကျမလွမြောက်တဲ့စိတ်ဒီနဲ့ဘုန်းကြီးတို့တိကျရှုနိုင်ပါတယ်အဲတော့စိတ်ဓာနုပဒနာရှုမဲ့ပုဂ္ဂိုလ်ကအ ਨੇ ဆုံးအကြမ်းမြင်ဒီ10မျိုးဟိုဘက်ဒီဘက်ဆန့်ကျင်မဲ့16မျိုးပေါ့စိတ်ဓာနုပဒနာတတိပ္ပံ16မျိုးထဲမှာဘုန်းကြီးတို့ဇံများတဲ့ပုဂ္ဂိုလ်က နံပါတ်1တစ်တွဲနှစ်တွဲသုံးတွဲလေးတွဲဒါရှုလို့ရတယ်နော်ဒီနဲ့ဒီရှေ့အောက်ကခုနှစ်တွဲရှစ်တွဲပေါ့နော်6တွဲ6တွဲဆိုဘယ်လိုဘယ်လိုဘယ်နှခုရှိသွားစနစ်ပေါ့နော်ဒီစိတ်12မျိုးပဲရှုနိုင်တယ်ကြံတဲ့ဇံနဲ့ပတ်သက်တဲ့၄မျိုးကတော့မရှုနိုင်ဘူးလို့ဒီလိုမှတ်ထားပါတော့ အဲ့မှာဘုန်းကြီးတို့မနေ့ကဒုတိယစာမျက်နှာကြည့်မယ်နော်ဒုတိယစာမျက်နှာကြတော့တရားရနိုင်ကြောင်းတရားရနိုင်ကြောင်းရည်ချင်းဆိုပြီးတော့မေးဒါကတော့ဘုန်းကြီးတို့မနေ့တုန်းကပြောခဲ့ပါတယ်မိလိန်နာမင်းကြီးကနေရှင်နာကတင်နာကိုမေးခဲ့တဲ့အကြောင်းအရာဘယ်လိုဒါလေးတော့အချင်းချုပ်ပြန်ပြောမယ်နော် ရှင်နာကတိနာဗျာဘလို့အင်္ဂါရတ္တိနဲ့ပြည့်စုံတဲ့ယောဂီပုဂ္ဂိုလ်ဟာရတ္တမေရတ္တရတ္တမေရတ္တဖုန်ညာကိုရနိုင်ပါသလဲမညာဖုန်ညာကိုရနိုင်ပါသလဲမေးတာပါမေးတော့ရှင်မြတ်ကြီးကဘာဖြစ်လဲဆိုခြေတုံးကပင်လယ်သမုဒ္ဒရာဖြတ်တဲ့လေဥပမာပေးထားတော့ဗျာလေကြီးတယ်ပင်လယ်သမုဒ္ဒရာဖြစ်တဲ့လေတကြီးကအင်္ဂါ300နဲ့ ပြည့်စုံမှဒီပင်လက်သမုဒ္ဒရာကြီးကိုအန္တရာယ်ကင်းနဲ့ဖြတ်ကျော်နိုင်တယ်။အဲ့ဒီတိုင်အဲ့ဒီဥပမာအတိုင်းပဲယောဂီကလည်းအဲ့ဒီအင်္ဂါ၃ရပ်နဲ့ပြည့်စုံကျင့်ကြံအထောက်နိုင်တော့မဉ္ဇဉ်ဖွဉ္ဇဉ်ရနိုင်တယ်ဒါဖြစ်တော့ဒီတော့မိလိနာမင်းကြီးထပ်မေးပါလေရှင်ဖျားလေတကြီးရဲ့အင်္ဂါ၃ရပ်ကဘာတွေလဲဖျက်ယောဂီရဲ့အဲ့ဒီလေတကြီးရဲ့အင်္ဂါရ၃ရပ်နဲ့တူတဲ့ယောဂီရဲ့ ရည်ချင်းရည်ပေးတွေကဘာလဲဗျာဒါရှောက်တာနံပါတ်1နေညာမပြတ်တဲ့စပေါ့လေပင်လည်းသမုဒ္ဒရာကူးတဲ့လေတကြီးဟာတတိဝိရိယရှိရတတိဝိရိယနဲ့ဒီလေဟိုသမုဒ္ဒရာဖြတ်မှတတိလွတ်သွားနဲ့ဝိရိယရော့သွားနဲ့သက်အန္တရာယ်ပစ္စည်းတွေဆုံးရှုံးနိုင်ဒါကြောင့်နေရောညာမပြတ်တဲ့စကိုတတိဝိရိယရှိနေကြည်နေ ဒီနည်းတူစွာပဲတရားရှုမှတ်တဲ့ပုဂ္ဂိုလ်များဟာနိရောညအောင်မပြတ်ဒလဇတ်ကိုတတိယကတ်နေအောင်လို့တတိကနေဝိရိယကုပေးရတယ်နော်တာမန်တတိနဲ့မရအောင်တာမန်လုံးလာနဲ့မရအောင်အဲ့လိုတာမန်တတိဆိုရင်လည်းလွတ်လွတ်သွားတာပဲတာမန်ဝိရိယဆိုလည်းအထောက်ကူပြုမှအာနေတတိယလွတ်တာပဲအဲ့တော့အထုတတိထူလုံးလာဝိရိယနဲ့အထုတတိဒီအာယုမှာကတ်နေအောင်အထုကြောင်းကြအထုတတိထားမယ် ကတ်တော်အထူးဝိရိယလေးလောက်ပြရမယ်အဲ့လိုကတ်တော်မပြနေရောညောင်မပြတရဇက်ကိုတတိယဆက်နေအောင်လို့တတိဆက်ဖို့တဲ့ဝိရိယကုညီပြရမယ်ဒါကိုသူကနေညာမပြတဲ့တတိဝိရိယပြအမှတ်ဆက်နေအောင်ကျင့်ရမယ်ဒါကိုပြောပါအဲ့လိုကျင့်နေတဲ့ပုဂ္ဂိုလ်မညာဖွညာရနိုင်တယ်ဒါလေးဖြေတယ်ပေါ့ဗျာပြီးမှသူကသူကသူသူအိန္ဒိယနဲ့မဟုတ်ဘူးပေါ့လေဖះရှင်ကိုယ်တိုင် ဒီကိစ္စနဲ့ပတ်သက်မိတ်သွားတယ်ဓမ္မပဒကြံကိုလေးနဲ့မိတ်သွားတယ်ဘုရားရှင်ကိုယ်တော်တိုင်တဲ့ဓမ္မပဒမှာအပ္ပမာရတဟောတာသစိတမနုရခတဥက္ကဒုက္ခဥဒရတနဥဒရထထနံထတာနံပင်ကေတန်နောဝကုံစရောဒီဂါထာလေးမိတ်ပြီးတော့အကိုကပြပြီးတော့မိတ်တော်မူပါတယ် အဲ့မှာဘုရားဘာဟောတာလဲလို့တရားထုတ်တဲ့ခါကျအပ္ပမရတာဟောတာတတိမြဲနေအောင်ကန့်နေအောင်ကျင့်ကြပြုလုပ်ကြသစိတ်တမနုတကတာကိုယ်စိတ်ထဲမှာမကောင်းတဲ့ကိလေသာတွေမဝင်ရအောင်တတိနဲ့ထိမ့်သိမ့်ဆောက်ရှောက်ကြတတိနဲ့ထိမ့်သိမ့်ဆောက်ရှောက်တဲ့ကတာမန်တတိတာမန်လုံးလဝိရိယမျိုးမရဘူးအထုတတိ အထုလုံးလောက်ဝေရမဖြစ်တယ်ဆိုတဲ့အကြောင်းကိုဒီကဘုန်းကြီးပြောခဲ့ပါတယ်ဟိုပါဝေယကဆင်ကြီးအကြောင်းကောသလမင်းကြီးပါဝေယကဆင်ကြီးတိုက်စစ်ဆင်ကြီးကအသက်ကြီးတော့ငိမ့်စားပေးပြီးဘင်းဥယျာဉ်တော်ထဲမှာစားတော့ဖို့လွှတ်တာဒီဆင်ကြီးကဘင်းဥယျာဉ်တော်မှာရှိတဲ့သစ်ပင်တွေချိုးဖဲစားတော့ရေကန်ကြီးအကြီးကြီးရှိတယ်ဒီရေကန်ကြီးနှကန်းနေမှာတော့ လူတွေတရိษံတွေချိုးကြစားကြတောက်ကြဆိုမရှိတော့ရေကံလည်းမှာပဲကြာရိုးကြာဆွဲတွေကရှိပါတယ်ကြာရိုးကြာဆွဲတွေသူကစားကျင်တော့ဘူးစားကျင်တော့ရေကံကြီးတဲ့ချိုးဆင်းပြီးတော့ချိုးပြီးစားတော့စားတော့ပြီးတော့ပြန်ထွက်ဖို့လုပ်တော့ကံကြီးထဲမှာရွှွညုံနေနေပြီးတော့သူကမထွက်နိုင်မထွက်နိုင်တော့ဥယျာဉ်ဆောင်ကတွေ့တော့ဘယင်ကိုလျှောက်ထားဘယင်ကလည်းသူ တိုက်စစ်ဆင်ကြီးဆိုတော့သေရမှာနှမျောတာပေါ့ဒီတိုင်းသေသွားမှာ ဒါပေမဲ့ကံကြီးလည်းကျယ်တယ်အဲ့ခက်ကဒီလိုနည်းပညာလည်းမထွန်းကောင်းဘူးသူရဲ့ပညာရှိမှတ်တွေမေးတယ်ပညာရှိမှတ်တွေကဘာပြောလဲရှင်မင်းကြီးဒါတိုက်စစ်စင်ကြီးဖြစ်နေတယ်အဲကျွန်တော်မျိုးလည်းဒီစင်ကြီးကိုတလောဝေးกว่าနေဆွဲထုတ်ဖို့မလွယ်ဘူးသူကသူယုံထွက်မှသာနဲ့ဒီစင်ကြီးအသက်ရှင်မွေးရရှိပါတယ်အဲ့လိုဆိုဘယ်လိုလုပ်ရမလဲဆိုတိုက်စစ်စင်ကြီးဖြစ်တဲ့အတွက်ကံပေါင်းမှာတကယ်စစ်တိုက်တဲ့ပုံစံမျိုးစင်တမြင်းတိုက်ယထာခြေလင်းတိုက်တွေတက်ပြီးတော့ တကယ်စစ်တိုက်တဲ့ပုံစံမျိုးအော်ဟစ်ပြအောင်အဲ့ဒါဆိုဆင်းကြီးဟာတကယ်ငယ်မှုငယ်သေးတွေပြောင်းဝင်လာပြီးတော့ဒီရှုံညွန်နဲ့ရုံထွက်ပါလိမ့်မယ်အဲ့လိုအကြံဉာဏ်ပေးတဲ့အတိုင်းပဲမင်းအားလို့တော့ဆင်းကြီးဟာတကယ်စစ်တိုက်တဲ့ထင်ပြီးတော့ရှုံညွန်နဲ့အတင်းအထုတတိအထုလုံးလာဝီရနဲ့ရုံထွက်တော့လွတ်မြောက်သွားအဲ့ဒီအကြောင်းအရာတွေကိုရဟန်းတော်များကြားတော့ဘုရားလျှောက်တာဘုရားအဲ့ဒီဥမာပေးတာပဲ ဒီကာမဂုဏ်အာယုန်ထဲမှာအပျော်အာယုန်ထဲမှာဘုန်းကြီးတို့တွေကနေကြတယ်တတ္တဝအာလုံးဟာနော်အပျော်အာယုန်ဆိုတာမြင်စရာအာယုန်ကြည်စရာအာယုန်ကြားစရာအာယုန်အနတ်အာယုန်စားစရာအာယုန်အတွေ့အထိအာယုန်ဒါတွေနဲ့ပဲအချိန်ကုန်တိုက်ရပြောင်းသားအာယုန်သမီးအာယုန်ပစ္စည်းအာယုန်ကြောင်းအာယုန်ဒါတွေနဲ့ပဲချိန်ကုန်နေဒီထဲမှာမွေ့လျော်နေမွေ့လျော်နေတော့တတိယလွတ်နေတာဒီပေါ်မှာ မွေလျော်နဲ့ကမ္မထန်တရားတွေပေါ်မှာတတိလွတ်နေကောင်းတဲ့အာယုန်တွေမှာတတိလွတ်နေကောင်းတဲ့အာယုန်တတိလွတ်နေတော့ဒီပေါ်ကမ္မထအာယုန်ပေါ်လောက်ဖို့ဆိုတော့တော်တော်ခက်တယ်တာမန်တတိနဲ့မရနိုင်ဘာဖြစ်လို့ဒီရှုညုံထဲမှာဒီဒီအပြောအာယုန်နဲ့ပယ်ထဲမှာပျော်မြူးပြီးတော့နှက်နေတော့ဒီတည်းရုံထွက်ဖို့ခက်တယ်ဗျာဘုန်းကြီးတို့ Facebook ကြည်တာတို့ဘာလို့ပဲကြည်လိုက်ပါတော့သတင်းတွေတို့ internet တို့ကြည်တော်တော်နဲ့ထွက်မရဘူး အဲ့ဒါမျိုးပဲနော်တီးတယ်ပြောကြကောင်းတာမျိုးဘယ်လိုမှထွက်မရဒီအာယုန်ထဲမှာနေတော့ဘုန်းကြီးတို့တွေအိုနာတေးရမှာပဲလေအိုနာဒီဘဝတွေကနေတာမန်တတိတာမန်လုံးလဝေရနေရုံထွက်လို့မရဘူးဒီဟာတွေကလွတ်မြောက်ခြင်းတော့အထုတတိထုလုံးလဝေရနေရုံထွက်ရတယ်ဒီအပြောအာယုန်သို့မဟုတ်အောနာအိုနာတေးဆိုတဲ့တန်တရာဝဆင်းရဲကြလွတ်မြောက်ခြင်းတာမန်တတိနဲ့မရဘူးတာမန်လုံးလဝေရနဲ့မရဘူး ခုနရှုံညွန်နဲ့မှနစ်နေသလိုအပြောအောင်နဲ့မှနစ်နေတယ်တန်တရားဟိုနာတိဆိုတဲ့တန်တရားဒီထဲမှာနစ်မြုပ်နေကြတယ်ဒီတွေကရုံထွက်ဖို့ဆိုရင် အထုတတိထုံလုံးလာဝိရိယဘုန်းကြီးတို့နဲ့ကြိုးစားအထုံမှရနိုင်ပါတယ်ဒါကိုဆိုလိုပါတယ်ခဏတစ်ဖြုတ်ပေါ့နော်အမြဲတမ်းတတိနေရောညအောင်မပြတ်တတိရှိနေအောင်တတိဆက်နေအောင်တတိဆက်နေအောင်ဝိရိယနဲ့ကြိုးစားမယ်ဒါအောင်မင်းတော်မူရင်ပြီးတဲ့ခါကျတော့ဒုတိယ ဥပမာကြတော့ပင်လယ်သမုဒ္ဒရာကိုဖြတ်ကူးတဲ့လေတကြီးကဟောဒီလမ်းကတော့ကောင်းတဲ့ရေလမ်းပဲဒီလမ်းတော့မကောင်းတဲ့ရေလမ်းပဲထဲရပြောရင်တော့ဒီလမ်းကရေဝဲရေဝဲတွေရှိတယ်ဟိုဘာမီလိုဆုံးလို့ရှိတယ်ဒီလမ်းဒီရေလမ်းအောက်မှာကြောက်ဆောင်တွေရှိတယ်အစာရဒီရင်ဒီဒီပဲလမ်းကြောင်းသွားမုံတိုင်းတွေရှိတယ်အစာရဒီလမ်းကြောင်းသွားမုံတိုင်းမရှိဘူးကြောက်ဆောင်မရှိဘူးအန္တရာယ်မရှိဘူးဒီလမ်းကောင်းတာမကောင်းတာ လေတကြီးကသိထားတယ်ပင်လည်းသမုဒ္ဒရာဖြစ်တဲ့လေတကြီးဒီခေတ်လိုသမောကပတိဒီနိဒူစွာပဲဘုန်းကြီးတို့တရားအထုတ်တဲ့ယောဂီဟာကိုယ်စိတ်မှာဖြစ်နေတာတွေသိရကိုကအကုသိုလ်တွေအကုသိုလ်စိတ်တွေဖြစ်နေသလားကုသိုလ်စိတ်တွေဖြစ်နေသလားအပြစ်ရှိတဲ့စိတ်တွေဖြစ်နေသလားအပြစ်မရှိတဲ့စိတ်တွေဖြစ်နေသလားကိုယ်စိတ်ထဲမှာယုံညံ့တဲ့စိတ်တွေဖြစ်နေသလားမြင့်မြတ်တဲ့စိတ်တွေဖြစ်သလား မဲညက်တဲ့စိတ်တွေဖြစ်လားဖြူစင်တဲ့စိတ်တွေဖြစ်လားသိရမယ်များသောအားဖြင့်တရားမနဲ့တရားနဲ့မနေတော့တတိလွတ်နေတော့အပြစ်ရှိတဲ့စိတ်တွေဖြစ်တယ်အကုသိုလ်စိတ်တွေဖြစ်နေများယုံညံ့တဲ့စိတ်တွေမဲညစ်တဲ့စိတ်ဓာတ်တွေညှဉ်းနှွမ်းပြီးတော့စိတ်ဓာတ်တွေကြာနေတဲ့စိတ်တွေဖြစ်တာများတယ်တတိရှိရတတိကနေအောင်ကြိုးစားတတိကရင်တော့ဒါကုသိုလ်ဖြစ်တော့ကုသိုလ်စိတ်ဖြစ်အောင်လုပ်အောင်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 မဲ့ညာဖွညာရနိုင်တယ်နောက်တစ်ချက်ကတော့ဒီပင်လယ်သမုဒ္ဒရာကိုဖြတ်တဲ့လေတကြီးဟာကိုသွားခြင်းနဲ့ရာဒေသလမ်းညွန်ဆဲပေါ့ဒီကိတ္တသကုမီရာကိရိယာတွေဒါမျိုးတွေသုံးတဲ့သူများမကန်ရကိုပစ္စည်းကိုသူများမကန်ရသတိပေးဆိုင်ပုတ်စာရန်ချိတ်ဆွဲထားအာရန်ကြီးထားဒါမှမဟုတ်ဒီခါဝင်ခွင့်မြောက်တော့ပိတ်ထားတာလို့ဘာလို့ပါဒါမျိုးလို့ တရားထုတ်တဲ့အခါမှာလည်းတရားအထုတ်အထုတ်တဏှာကြီးအထုတ်အထုတ်တပတ်အထုတ်အထုတ်တလောက်ဒီအထုတ်နေတဲ့ကာလအတွင်းမှာတော့ကိုယ်စိတ်ထဲမှာမကောင်းတဲ့အတွေးတွေဝင်မလာရအောင်ငါကြင့်မယ်ဝင်လာရင်လည်းဖြစ်ကြောမရှိအောင်ကြင့်မယ်ချက်ချင်းသိအောင်ကြင့်မယ်ဒီလိုဒိဋ္ဌာနဲ့ဆွဲဆွဲမြဲမြဲကြင့်တာမရှံကကြင့်ရင်တော့စိတ်ကမကောင်းတာတွေဖြစ်များနေတော့ထိမ့်သိမ့်မှုခက်တော့ဗျာ ဒါကြောင့်တင်းတင်းရင်ချင်းဒါကိုပြောပါအဲ့လိုမကောင်းတဲ့စိတ်တွေမဝင်စေအောင်မဖြစ်စေအောင်ဒီလိုတင်းတင်းရင်ချင်းအဲ့လိုမကောင်းတဲ့အတွေးတွေဆိုတော့ဘာတွေလဲဆိုတော့ရှင်နာဂဒေနာဆက်ပြီးတော့ဘုရားဟောလေးနဲ့အညီ ကိုကားလေးနဲ့ပြပါတယ်။မင်းကြီးတဲ့မိလိနာမင်းကြီးတန်ယုတ်တဏိကေမှာဘုရားကဘာဟောထားလဲဆိုမဟာဘိက္ခွေပါပတိအောက်ကုလေ ဝိတကေဝိတကေဝိတကေယထာမကောင်းတဲ့အကုသိုလ်အကြံအတွေးတွေကိုမကြံကြနဲ့မတွေးကြနဲ့မကောင်းတဲ့အကြံတွေးတွေကဘာလဲဆိုကာမဝိတက်ဖြာပါဒဝိတက်ဝိရင်တာဝိတက်ဒါ၃ခုပေါ့ဗျာကာမဝိတက်ဆိုတာအဲဒီမှာရေးထားတဲ့အတိုင်းနော်။ဘာရေးဘာဖြစ်လဲတက်ရှိပုဂ္ဂိုလ်ပဲဖြစ်ဖြစ်တက်မဲ့ပုဂ္ဂိုလ်ဖြစ်ဖြစ်အဲ့ပေါ်မှာဆွဲလာတာမြတ်လို့တာတွေ့တာတော့ တွေ့တာတော့ဒီပုဂ္ဂိုလ်ပဲတရိယာနာအဲ့ဒါကာမဝိတ္တပဲနော်ဒါလေးသမီးလေးမြီးလေးမြစ်လေးဒါလေးပေါ်မှာသိဆွဲလန်းတာရောစေဖြင့်သူ့ပဲတရိယာနေတာကိုကိုမကြီးမဖြစ်တော့ဘူးဒါမျိုးအဲ့ဒါကာမဝိတ္တလို့ခေါ်တယ်နှစ်သက်စရာအာယုံတစ်ခုကိုဆွဲလန်းတွေ့တော့ကြံစည်နေပါတယ်ဗျာဝရဝိတ္တဆိုပါလေဆိုကိုယ်နဲ့ဆက်ပြီးဖြစ်ဖြစ်သူတစ်ပါးနဲ့ဆက်ပြီးဖြစ်ဖြစ်ပေါ့လေ ကိုကိုကိုလည်းတခါကြီးဒေါသတွေဖြစ်တတ်တယ်စိတ်ဆိုးတာလိုမကြတာဖြစ်တတ်သူများနဲ့ပတ်သက်ပြီးတော့လေစိတ်ဆိုးတာစိတ်ပြက်တာလိုမကြတာဖြစ်တတ်တယ်ရာသီဥတုနဲ့ပတ်သက်ခုလိုသူပူတဲ့ရာသီပူအေးတဲ့ရာသီတိတ်အေးဒီရာနဲ့ပတ်သက်ပြီးတော့စိတ်ဆိုးတာစိတ်ပြက်တာဖြစ်တတ်တယ်တခုခုပေါ့လေဒီပစ္စည်းပစ္စယနဲ့ဖြစ်ဖြစ်အိမ်နဲ့ကြောင်းနဲ့ဖြစ်တခုနဲ့ပတ်သက်စိတ်ဆိုးစိတ်ပြက်တာဖြစ်တာဒါတွေအကုန်လုံးဟာဒါဗျာဝရဝိတက်ခေါ်တယ် ဝိဟိတဝိတ္တဆိုတစ်ချိန်တစ်ခါကသူတို့တယောက်ကကိုယ့်ကိုစကားနဲ့နိုင်ခြင်းနဲ့နော်ကိုယ်နဲ့နိုင်ခြင်းနဲ့နှုတ်နဲ့နိုင်ခြင်းနဲ့အဲ့ဒီပုဂ္ဂိုလ်ကလည်းစားခြေဖို့စိတ်ကူးတွေးတောနေတာမျိုးဒါဝိဟိတဝိတ္တခေါ်တယ်ဒီဝိတ္တတရားများသောအားဖြင့်ဘုန်းကြီးတို့တရားထုတ်ကာစားကြဝင်နေတာပဲတမျိုးမျိုးဘယ်သူမှကင်းလို့မရအောင်ဒီအာဟုသဓာရီကမကောင်းတဲ့အတွေ့မကောင်းတဲ့အကြံစီဝိတ္တအာဟုသလဝိတ္တခေါ်တော့ဗော ဒီမကောင်းတဲ့ကြံစီဝိတက်တွေပေါ်လာရင်အဲ့ဒီမှာဘုန်းကြီးတို့ပဲဖြောင်းနေ၅မျိုးဆိုဒါဟောထားတော့ဗျာဒါလေးကိုဘုန်းကြီးတို့ပြောချင်လို့ခုကအစာချီနေပြီးတော့ဒါကတော့ဘုန်းကြီးတို့ထက်ကဖွင့်ကနေယူရေးထားတာဝိရင်ဝိတကတန်ဌာနာတောက် ဆိုတာကဘုန်းကြီးဒီထဲမှာအဲ့မှာတော့အဓိကကြာတာတော့ဘုန်းကြီးနှုတ်ထုတ်ထားတာဒီမူရင်ဖះဟောတဲ့ဟာတွေကိုအရင်ပြောပြမယ်နော် မူရင်းဖျားဟောထားလေးကဘယ်လိုပြောပြဟောထားလဲဆိုတော့မြတ်စွာဘုရားတာဝတိမျိုးစေတွင်အကြောင်းမှနေတဲ့ချိန်မှာဒီမကောင်းတဲ့စအထုကစားထုံးစံတိုင်းဘယ်သူမဆိုဒီမကောင်းတဲ့အတွေးတွေကလာနေပြဖြစ်တယ်အဲ့ဒါတွေဖြစ်လာရင်နံပါတ်1ဟိုမှာအစာတို့ပဲဖြောင်းပြီးဒီလောက်ပဲဘုန်းကြီးပါဠိတော်အရာယူရေးတာဘုရားဗာပြောလာလေဆိုခုနကာမဝိတ္တဗျာဝရဝိဝိန္ဒဝိတ္တ တနည်းအားဖြင့်လောဘဒေါသမောဟအစရှိတဲ့စိတ်အကြံအတွေးတွေပေါ်လာရင်ဒါတွေကတော့အကုသိုလ်တွေးတွေပေါ့ဗျာအဲ့ဒါကိုအဲ့ဒီစာကုသိုလ်ဖြစ်ကြောင်းအတွေးကိုတွေးပေါ့အဲ့လိုပြောတယ်အကုသိုလ်တွေးနေရာမှာကုသိုလ်အတွေးကို ပြောင်းပြီးတွေးပေါ့ဒါအစာထိုးလိုက်တာဘာပြောလဲဆိုတော့ကျွမ်းကျင်တဲ့လက်သမားဟာတတ်ပေါ့ တတ်ကြီးကြီးကိုတတ်သေးသေးလေးနဲ့ရိုက်ထုတ်လိုက်တယ်လို့ပဲအဲ့လိုပဲမကောင်းတဲ့အတွေးတွေကိုကောင်းတဲ့အတွေးနဲ့ကုသိုလ်ဖြစ်မဲ့အတွေးနဲ့ပြောင်းပြီးတွေးလိုက်ရင်ဒီမကောင်းတဲ့တွေးတွေပျောက်သွားမှာပါနဲ့အဲ့တော့အဲ့ဒါအစားထိုးတယ်ခေါ်တယ်အစားထိုးပဲဖြောင်းတယ်အစားထိုးပဲဖြောင်းတဲ့ခါကျဟောအဲ့ဒီမှာလေးရှိသေးတယ်အရာဝတ္ထုဆိုဘောတာဝန်ဘူးနော်ဘောတာဝန်ဘူးအောက်ကထတယ် ဘောတထထိနှလုံးဖြစ်နံပါတ်1ကတတ္တဝါနဲ့စရလူချင်းမှုစိတ်ကူးဝင်လာအတုပကိုနှလုံးသွင်းဒါကြောင့်ဘုန်းကြီးတို့ဒီဒီစိတ်တ ानु ပဒနာကြတော့အောက်ကကာယ ानु ပဒနာပိုင်းမှပြောလို့ကောင်းတယ်နော်ကိုကတရားသွားအထုတ်တယ်အမီးလေးပေါ်တတိရတယ်သမီးလေးသားလေးပေါ်တတိရတယ်အဲမျိုးပေါ့သက်ရှိတတ္တဝါနဲ့ပတ်သက်ပြီးတော့ဒီနှစ်သက်သဘောကြလို့သူ့ပေါ်မှာချစ်ခင်တွေ့တာလို့ ဒီအတွေးတွေဝင်လာတတ်တယ်အတွေးတွေဝင်လာအတုပနှလုံးသွင်းတယ်ကဲအတုပနှလုံးသွင်းဆိုအဲ့ဒီချိန်မှာဘုန်းကြီးတို့တူကပထမကာနုပဒနာပိုင်းပိုင်းပိုင်းနိုင်နိုင် မလေးလာထားရင်ဘလို့မှမသိနိုင်အတုပအိမ်မှာဘယ်လိုရှိလဲရှင်အတုပတရားအတုပနှမျိုးရှိတယ်နောက်ရှင်အတုပကလည်းတခါထပ်ခွဲလို့ရှိရင် ရှင်အတုပကမ္မနာ32ပုံပုံပြီးရှုတာတစ်မျိုးဓာရ၉ပေါက်ရှုတာတစ်မျိုးဒါတွေသိရတော့မလဲ နော်ရှင်အာသုဘလည်းရှုနိုင်တယ်တေအာသုဘလည်းရှုနိုင်တယ်တေအာသုဘဆိုရင်လည်းဗိဓမာတသင်ညိုတို့ဝိသုဒ္ဓိမတ်တို့က10မျိုးပြောတယ်မာသရိပ္ပံတို့က9မျိုးပြောတယ်ဒါတွေဘယ်လိုရှုရမလဲဆိုဘုန်းကြီးကနားလည်ထားမယ်သိထားမယ်စိတ်တ ानु ပဒနာအဲ့လိုသွားအဲကြောင့်ဘုန်းကြီးတို့ကဒီခါတလေစိတ်ကူးတယ်တွေးတယ်ဟာဒီလိုဗျာစိတ်တွေကပြန့်နေနေဗျာတွေးနေတယ်ဗျာအဲ့လိုရှောက်ရှောက်တဲ့ခါမျိုးဘုန်းကြီးအဲ့ဒါကြောင့်တိတိကျ များငကုံလုံးကတော့ဘုန်းကြီးတို့လည်းဒီလိုတာမမန်တင်တယ်တွဲရင်တွဲတယ်တွဲတယ်မှစေကူရင်စေကူတယ်မှစေပြောင်းရင်ပြောင်းရင်မှဒီလိုပဲပြောတာခုချိန်တော့ဘုန်းကြီးတို့ပြန်ပြီးတော့မေးရပြောရတယ်ပေါ့သင်ပေးရတယ်ယောဂီအဲ့ဒီလိုစေကူတွေအတွေးတွေဖြတ်လာရင်ဘာတွေစေကူနေရလို့ဘာတွေတွေးနေရလို့တခြားဂယုဆိုင်မှတ်ကြည့်ဂယုဆိုင်တတိထားပြီးစောင့်ကြည့်ခုနဒုတိယပုံမှာတတိယပြီးအတွေးတွေဝင်လာဒုတိယပုံမှာမကျင်납ပြီးတော့ ချစ်ခင်နှစ်သက်လို့တရိယာပြီးတွေးဝင်သလားစိုးရင်ပြီးတော့အတွေးတွေဝင်သလားမကျေနပ်လို့အတွေးတွေဝင်သလားမာနခံပြီးတွေးတွေဝင်သလားအစရှိလို့ပေါ့လေဒါတွေကိုစနစ်တကျပြန်မေးရဒီသုံးနဲ့အညီမေးတာပဲဒီမှာကြည့်လိုက်ဒုတိယပုံမှာကွာနှစ်သက်တဲ့ခါကျတော့သူ့အတွက်ဟုတ်လားတရိယာတော့မြမကြီးတို့ဒကာကြီးတို့ရွယ်သူမြည်လေးတွေပေါ့သမီးငယ်လေးတွေတားငယ်လေးတရိယာသာသမီကိုတရိယာအဝေးရောက် ဒါတွေမှတ်လို့မရဘူးအဲ့ဒီအတွေးတွေဝင်လာအဲ့ဒီခါကျဘာလို့လက်ရှိအတွေးကိုသိအောင်မှတ်မယ်သိအောင်မှတ်လို့မရဘူးဆိုရင်အတုပဆင်ញံနှလုံးသွင်းအတုအဲ့တော့ရှင်ရှင်အတုပတရားအတုပနော်ဒါခဏခဏဘုန်းကြီးတို့တရားထိုင်တဲ့အခါမှာစဆိုင်ရင်ဒါတွေခဏခဏပြောတယ်ရှင်အတုပက2မျိုးပေါ့နော်32ပုံပုံပြီးရှိတာ2မျိုးပြီးတဲ့အခါကျဒါတော့ကိုယ်ဝရှိတာ2မျိုး အဲ့တော့ရင်တော့ကသင်ခဲ့ပြီးသားဆိုဒီမှာတော့နည်းနည်းပါးပါးတော့ပြောပါမယ်32ခုတ္တတာခန္ဓာကိုယ်ကို32ပုံပုံရှုရမယ်ရှင်ဟာသူပါအဲ့ဒီ32ပုံပုံထဲမှာလွယ်တာတော့ဘုရားလက်ထက်ကကိုရင်လေးတွေပေါ့ကိုရင်ငယ်လေးတွေရံဖြစ်စအများကြီးမကြက်နိုင်ဘူးလေငါးလုံးလောက်ပဲဘုရားကရှုနည်းသင်ပေးတာဒါခေါင်းမရိတ်ခင်ကလည်းသင်ပေးရခေါင်းရိတ်တဲ့ခါကျဒါလေးဆင်ញင်ပြီးတော့ဝိပဿနာပြောင်းနေသင်ပေးရတာ ခေါင်းလေးရိပ်ပြီးတော့ဒီကိုရင်လေးတွေရှင်မြလေးတွေဟာယဟန္တာဖြစ်ကြတာပဲခုနှစ်နှစ်ရွယ်လေးတဆပိစကမ္မထံလို့ခေါ်တယ်ငါးလုံးနဲ့တင်ပြီးကေတာလောမှာတခါတနာတဆောခေါင်းပေါ်မှာရှိတဲ့စပင်းလေးပေါ့ကေတာဆိုစပင်းလောမှာဆိုတော့မှုတွေမြက်ခုံးမှုမြက်တော်မွေးစာရည်နော်အဲကြောင့်စာရေးဆရာတယောက်ကပြောတယ်လူတွေကကိုယ်မွေးတဲ့ကိုလှုပ်ရှုပ်နေကြမွေးကိုကောင်းလိုက်ထောင်လိုက် ဖြောင်းလိုက်မျက်ခုံးမွေးမျက်တောင်မွေးနှုတ်လိုက်တက်လိုက်မျက်ခုံးမွေးဟိုမျက်တောင်မွေးလဲကော့လိုက်တက်လိုက်ဟုတ်လားကိုမွေးနဲ့ကိုလှုပ်ရှုပ်နေရတယ်အဲဒီဆရာပြောသလိုအဟုတ်ပဲနော်ငယ်တဲ့လူတွေဆိုပို့ဆိုးသေးတယ်ကိုမွေးနဲ့တော်တော်လှုပ်ရှုပ်တယ်ထောင်လိုက်ကောက်လိုက်ဖြောင်းလိုက်အယောင်ဆိုးလိုက်ဒီလိုကဲအဲ့ဒီ7ကြည့်လိုက်နော်ဟုတ်လားတမိငယ်လေးတားငယ်လေးမင်းတို့ရဲ့7တွေကိုဆေးဆိုးထားတယ်အနီးဆိုးထားမယ်စိတ်ဆိုးထားမယ်အပြာဆိုးထားမယ် ဒီဆပင်ကျွတ်ကြပြီးတော့စားတောက်ဆရာနဲ့တွားတွေးစားတောက်ဆရာကအော်ဂလီဆန်းလာဘာဖြစ်လို့လဲဆိုခုဆပင်ကအစင်းအနေနဲ့နှစ်သက်ဆရာမကောင်းတကယ်တော့ညတော့ကိုကနှစ်သက်အောင်ဒီမှာဆိုးထားတာပဲလေအစိမ့်ဆိုးတယ်အနီဆိုးတယ်ပြာဆိုးတယ်တွေးလာတဲ့အခါကျအညင်နဲ့စိတ်ပေါက်တာပဲဒါဟာဆပင်ကအစင်းနှစ်သက်ဆရာမကောင်းလို့နှစ်သက်ဆရာကောင်းဒီဆပင်နဲ့အတူစားနိုင်အောင်ပေါ့ခုအဲ့လိုမစားနိုင် ဒါကြောင့်ဘုရားမင်းတို့ဆိုရင်အစင်းအနေနဲ့လည်းမကောင်းဘူးဒါကိုအပြစ်မြောင်ကြည့်ကြအပြစ်မြင်မှမချစ်ခင်မှမတွေ့တာမှနော်အဲတော့ရှင်အတုပဆိုရင်ကိုယ်ခန္ဓာကိုကိုယ့်အကို အရင်နှလုံးသွင်းရတယ်ပြီးမှသူများနှလုံးသွင်းရတယ်သူကတော့ဘုရားတော့အိစက်တောင်မှဖိတ်တောင်အဲတော့ဆပင်ဟာအစင်းအနေနဲ့လည်းမကောင်းဘူးအနန္တနော်ဘုန်းကြီးတွေကြတော့ဒီဆပင်ဒုက္ခအသက်မြင်နည်းနည်းရှည်လိုက်ခေါင်းရေးလိုက်တော့ ဓမ္မကြီးတယောက်ကတော့ဆရာတော်ဆပင်ကမလျှော်ရင်လည်းနန်းနေဗျာဘုန်းကြီးလည်းအဲ့ဒီဒုက္ခမကြုံဘူးတော့များသောအားဖြင့်ဆပင်ကို မီးရှို့ရင်တိတ်နံပါလေဒါဝကနာနဲ့ပြောအဲဓမ္မကြီးပြောသလိုပေါ့ဆပင်ကလည်းမလျှော်ရင်နန်းနေဆိုတော့အနတ္တအနေနဲ့လည်းမကောင်းဘူးပုံတရံတပင်နဲ့နေဟုတ်လားဘာမှကိုမသိဘူးပေါ့ဘာမို့ကြီးလဲဆိုတာရဖြစ်သေးတယ်အဲ့ဒါမျိုးနော်အဲတော့ပုံတရံအနေနဲ့လည်းနှစ်သက်ဆရာမရှိဘူးဖြစ်တဲ့အကြောင်းရင်း ဖြစ်တဲ့အကြောင်းအရာဘာတွေဖြစ်လာလဲဘုန်းကြီးတို့သတ်တော်ဖွယ်ရနေဖြစ်တော့ဘုန်းကြီးသတ်တော်ဖွယ်ရနေလည်းပြင်းပြမှာကြာကြာထားနေပုတ်သိုးလာဝမ်းနဲ့ရောက်သွားရင်လည်းတညလောက်လွန်သွားရင်ပုတ်သိုးလာဒီဝမ်းနဲ့ရောက်အစာရင်နဲ့ကိုစားတော့ဆရာကြီးအစာရင်နဲ့ရောက်သွားတယ်စာရင်နဲ့ရောက်တဲ့အဲဒီစာရင်နဲ့ရောက်တညလောက်တော့တညလောက်နေသွားရင်ပုတ်သိုးသွားတာအဲဒီစာရင်နဲ့ရောက်တဲ့စာကိုဝမ်းမီဝမ်းမီရချက်တယ်ဝမ်းမီချက်တော့ကျင်းကြီး ကျင်းကြီးတပုံကျင်းငယ်တပုံသွေးတပုံသားတပုံအဲ့လိုချို့ကြတော့သွေးသားနဲ့တစ်ဆင့်ဒီရေတွေနဲ့တစ်ဆင့်မျက်ရည်တွေမျက်ခြေတွေဒါမျိုးတွေဖြစ်လာတော့အင်ဂျီကြီးတွေဆပင်တွေပေါက်လာတော့နော်ဒီသွင်းစားတော့ပါဇက်ပေါက်ကထွက်တော့အပေါက်ကိုးပေါက်မှများထွက်တော့အခုကဆပင်အကြောင်းပြောတော့အဲ့ရနေတစ်ဆင့်တက်ပြီးတော့သွေးသားနဲ့တစ်ဆင့်ဆပင်တွေထွက်လာ ဒီတော့ဒီစားတော့ဆရာပြင်းမဲ့မှာကြာကြာတိုင်းလည်းပုတ်တာဝမ်းထဲမှာတညလောက်နေပုတ်တာပဲဒီပုတ်သွတတ်တဲ့စားတော့ကနေဖြစ်လာတဲ့ဆပင်ကလည်းဘလို့မှမကောင်းနိုင်ဘူးအနန္တလည်းမကောင်းနိုင်ဘူးအစင်းလည်းမကောင်းနိုင်ဒါကိုပြောတယ်အဲတော့ဖြစ်တဲ့အကြောင်းရင်းလည်းမကောင်းဘူးဖြစ်တဲ့နေရာပေါက်တဲ့နေရာကြည်လာဒါမသေးခင်ကဘုန်းကြီးတို့ကိုယ်ကိုဆပင်သူ့ဆပင်မြတ်နိုးတယ်အောင်တည်သွားရင်ဒီခန္ဓာကိုယ်ရောက်ပုတ်ကောင်ကြီးပြတ်သွားတော့တင့်တော်တဲ့တင်ညာတင့်တော်တဲ့နေရာမှာမြေမြုပ်မိတဲ့ချုပ်ပြားတာဒီတိုင်းထားလို့မရဘူး အဲ့ဒီလူတွေအတုအချက်၅ချက်နဲ့အပြစ်မြောင်ဆင်ညာတော့ဒါကြောင့်ခေါင်းပေါ်မှာရှိတဲ့ဆင်မြင်ခေါင်းပေါ်မှာရှိတဲ့ဆင်မြင်အာယုံပြုစင်နာပြင်၎င်းပုံတရာပြင်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာပြင်၎င်းဘာမှနှစ်သက်စရာမြတ်လို့ဝရမရှိပါလေကအပြစ်မြောင်ဆင်ញင်တယ်။နောက်ဒီကုလုံးမှာရှိတဲ့မြတ်တော်မွေးမြတ်ခုံမွေးစာရတဲ့မွေးတွေသည်စင်နာပြင်၎င်းပုံတရာပြင်၎င်း ဖြစ်တဲ့အကြောင်းရင် ဖြစ်ရရပြန်ဘာမှနှစ်သက်စရာမြတ်လို့ဝရမရှိပါဘူး။ဆဗေမွေလက်သေးပေါ့နော်။ဟိုဒီတော်တော်များများဒီလက်သေးလေးတွေအလှဆင်ညာအလှပြင်ညာဒီလက်သေးကဘလောက်ဆင်တာလို့နေကြိုးကြွကြတော့ဘူးမှမသိမောင်နော်။အဲတော့လက်သေးတွေဒီအစင်နာပြင်၎င်းပုံတရာပြင်၎င်းဖြစ်တဲ့အကြောင်းရင်ဖြစ်ရရပြင်၎င်းဘာမှနှစ်သက်စရာမြတ်လို့ဝရမရှိပါဒီလိုဆင်ញံပြရမယ်။ဖះကတော့ ကေတာလောမှာနှခါခြေသေးနဲ့လက်သေးကိုတစ်မျိုးတည်းပဲရှုခိုင်းမှာတပုံနဲ့ပဲရှုခိုင်းတကယ်တကယ်ကျတော့ဘုန်းကြီးတို့ဒီခေတ်တွေကျနီးပညာနဲ့ထုံကတော့ခြေသေးကတတ်တတ်တာလက်သေးကလည်းတတာပဲဒါကြောင့်မို့အဲ့ဒီဒီဘတတော့တွေ့တာတာပေါ့ငါခြေသေးလေးငါလက်သေးလေးလှလိုက်တာဒီလိုသဘောကျဒီလက်သေးကကျိုးသွားမယ်ခြေသေးကကျိုးသွားမယ်ဘယ်မှမကြိုက်ပါဘူးဒီခြေသေးလက်သေးညှက်ပြီးလွန့်ပြလဲစွန့်ပြလဲ ဒါကြောင့်တစ်ခုချင်းဆင်ញံမဲ့အဖြစ်မြောက်ခြေသေးတွေသည်ဆင်းနာပြင်၎င်းပုံတရာပြင်၎င်းဖြစ်တဲ့အကြောင်းရင်ဖြစ်ရရာပြင်၎င်းဘာမှနှစ်သက်စရာမြတ်လို့ဝေရမရှိပါနဲ့။အောက်အောက်တုန်းကဘုန်းကြီးတို့ဒီမတ်စုတွေပေးပြီးသားနော်။ဒီကတော့နည်းနည်းတော့ပဲပြောနိုင်တာပေါ့။နော်အဲ့ဒါကိုရခြင်းအောက်အောက်တုန်းကအရင်တုန်းကကာနုပဒနာပိုင်းတော့သင်ခဲ့တဲ့အကြောင်းအရာလေးပြန်လေ့လာမယ်။အကြောင်းမို့တချို့ဟာတွေကတော့ ငကိုတော့ကအခုတန်းနာတဲ့ပုံကိုယ်ကြီးကြတော့ဒီเจ้าရာမသိဘူးလေမသိတော့ဘုန်းကြီးတို့တရားတွေဟောတဲ့အခါမှာအစဉ်တိုင်းဟောခဲ့တယ်အဲ့ဒါတွေပြန်ပြန်နာပြီးမှကောင်းတယ်ဆပင်အမှုကြီးလက်သေးခြေသေးသွားသွားတွေကြည့်မယ်နော်ဘုန်းကြီးတို့သွားတွေကလည်းအများတော့စတောက်နေတော့ဘလို့မှနှစ်သက်ဆရာမရှိဘူးနော်သွားကြွကြသွားမယ်သွားကြိုးသွားမယ် ဇူမမနစ်သက်ပါဘူးဗျာအဲတော့သွားရည်ဒီအစင်နာပြင်၎င်းပုံတရားပြင်၎င်းဖြစ်တဲ့အကြောင်းရင်ဖြစ်ရာရာပြင်၎င်းဘာမှနှစ်သက်စရာမြန်လို့ဘဝမရှိပါနဲ့ကအဲလိုဆင်ញင်ပေးမယ်သွားပြီးတော့အရေလူရေပါတွေဒီဝတ္တသုံးတတ်တာလို့ဘုန်းကြီးတို့ဒီကိုယ်လုံးမှာရှိတဲ့ရေလူရေပါတွေဒီစင်နာပြင်၎င်းပုံတရားပြင်၎င်းဖြစ်တဲ့အကြောင်းရင် ဖြစ်ရာရာပြင်၎င်းဘာမှနှစ်သက်စရာမြန်လို့ဘဝမရှိပါနဲ့ကတူတယောက်နဲ့ပတ်သက်ပြီး ဟုတ်လားတရိယာချစ်ခင်မှုစိတ်ချစ်ခင်လို့တရိယာစိတ်တွေဝင်လာရင်ပထမဆုံးရှင်အာတုပကြောင့်ကိုယ့်အကိုပွားတယ်ပြီးတော့တရိယာတဲ့ပုဂ္ဂိုလ်ပွားတယ်အဲ့ဒီကြတော့သူတို့ပေါ်မှာပြည့်မြင်ပြီးချစ်ခင်တဲ့စိတ်တွေရပ်သွားလိမ့်မယ်အဲ့ဒီကြမှာငကိုကပ္ပထံပြန်သွားဒါကလူတူတယောက်နဲ့ပတ်သက်ပြီးတူတယောက်အသက်ရှိတတ်တော်တူတယောက်နဲ့ပတ်သက်ပြီးတော့အပြည့်မြင်လာဒီလိုဆင်ញင်ရှင်အာတုပနှမျိုးပေါ့နော် အားတိုင်းဘုန်းကြီးတို့ခဏခဏညညပြောတယ်ခါတော့ကိုးပေါက်ကမ္မထာဒါလူကြီးတွေအတွက်တော်တော်ကောင်းတယ်အထူးချက်ဆရာမလို့ဒါပေမဲ့ဆင်ញင်တဲ့ဤ၅မျိုးကတော့သိရတာပေါ့ဗျာနော်ခါတော့ကိုးပေါက်ကကြည်လိုက်ပေါ့မျက်စိနှစ်ပေါက်နာနှစ်ပေါက်နှာခေါင်းနှစ်ပေါက်ပါးစပ်ပေါက်ချင်းကြီးပေါက်ချင်းငယ်ပေါက်ဒီ၅ပေါက်ကထွက်လာတယ်ကြည်လိုက်စားတော့တော့ပါးစပ်ပေါက်ကစားတော့တယ်ထွက်လာတော့မျက်စိပေါက်ကလည်းထွက်တာပဲနားပေါက်ကလည်းထွက်တာပဲနှာခေါင်းပေါက်နှစ်ပေါက်ကလည်းထွက်တာပဲ ဇက်ပေါက်ကလည်းထွက်တာအချင်းကြီးပေါက်အချင်းငယ်ပေါက်ကနေထွက်တာထွက်လာသမျှရာဟုတုမန္တရာဘယ်သူမှမနစ်တဲ့ဘူးသုတ်တင်ရှင်လင်းတို့ဆင်ញင်ဖို့အပြည့်မြင်လွယ်တယ်အခုလိုတရားရှုမှတ်နေတော့ဆင်ញင်နေလည်းပိုကောင်းတယ်နော်အပြည့်မြင်အောင်လို့ဆင်ញင်ဒါကြောင့်မို့ဗုဒ္ဓမန္တုပမသုတ်တို့ကြဗာမိတ်လဲဆိုနိဗ္ဗာန်လိုခြင်းခန္ဓာကိုယ်အပြည့်မြင်အောင်ကြည်ခန္ဓာကိုယ်ကိုယ်ခန္ဓာကိုယ်ပဲဖြစ်ဒုက္ခန္ဓာကိုယ်ပဲဘုန်းကြီးတို့တွေ့တာမြတ်နိုးနေကြတော့ဘယ်တော့မှ နိဗ္ဗာန်မြတ်နိုင်နိဗ္ဗာန်မြတ်နိုင်မျိုးတိတ်တေတာမြတ်လို့ရင်တရားမှလည်းကြောက်တတ်တယ်။ဒါဓာရကိုဘောကမထာမျက်စိနှစ်ပေါက်ကထွက်ကြလာတယ်။အသာလေးကြည်ဆင်ញင်းနေအောင်ပဲတရားကြီးတွေတော့အထူးကြက်ဆရာမလို့ခုန32ခုတာတာတို့ဘာလို့ကြက်ကြက်ရတယ်။ခုနတစ္ဆပစ္စကမထာ၅ခုကလည်းကြက်ထားမှဒါကြတော့ ကိုယ်မျက်စိပေါက်ကထွက်လာတယ်။ဒါကြည့်ဆင်ញုံမျက်စိပေါက်တို့မှထွက်ကြလာတော့မျက်ရည်မျက်ခြေတို့သည်အစင်နာဖြင့်၎င်းပုံသဏ္ဍာန်ဖြင့်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာဖြင့်၎င်းဘာမှနှစ်သက်စရာ မျက်နှိုးပေါ်ရာမရှိပါတကား။နားပေါက်နားပေါက်ကဘာထွက်လာနှစ်ဖာကြီးနှစ်ဖာကြီးတွေကလောထုတ်နေလို့လည်းဆင်ញုံလို့ရတယ်။နားပေါက်တို့မှထွက်ကြနားနှစ်ပေါက်ရှိတာ။နားပေါက်တို့မှထွက်ကြလာတော့နှစ်ဖာကြီးတွေဖြစ် စေနာအပြင်၎င်းပုဒ္ဒရာအပြင်၎င်းဖြစ်တဲ့အကြောင်းရင် ဖြစ်ရာရာအပြင်၎င်းဘာမှနှစ်သက်ဆရာမြတ်နိုးဖို့ရမရှိပါဘူးဒီလိုဆင်ခြင်ပြီနှာခေါင်းပေါက်ဟိုပူတဲ့ရာသီအေးတဲ့ရာသီနှာရည်တွေထွက်လာပြီငရုတ်သီးတွေစားတယ်ဘုန်းကြီးတို့တွေမတူပါဘူးငရုတ်သီးကလည်းမစားဘဲမနေတော့စားပြန်တယ်နှာရည်ကထွက်တော့တာဒီလိုစွန့်ထုတ်နေတော့လေဆင်ခြင်ဖို့အပြည့်မြင်တယ်နှာခေါင်းပေါက်မှာထွက်ကြနှာခေါင်းပေါက်တို့မှာထွက်ကြလာတော့နှာရည်နှက်ချီတို့သည် အစင်းနာပြင်၎င်းပုံတရားပြင်၎င်းဖြစ်တဲ့အကြောင်းရင်ဖြစ်ရာရာပြင်၎င်းဘာမှနှစ်သက်စရာမြတ်လို့ဝရမရှိပါနဲ့ကဖြည်းဖြည်းမှန်မှန်နဲ့အသိဉာဏ်ဉာဏ်ထဲမှာတကယ်ကိုအပြည့်မြောင်ဆင်ញံပါဇက်ပေါက်စားတော့ဒီပါဇက်ပေါက်ကပါဇက်တစ်ပေါက်စားကတော့ကိုးပေါက်ယူစီးတာစားတော့ပါဇက်ပေါက်ကထွက်လာတော့အပေါက်မှအကုန်ထွက်တယ်ဒီပါဇက်ပေါက်ကလည်းပြန်ထွက်တာပါဇက်ပေါက်ကချွဲတွေတလိပ်တွေထရွေးတွေ တဲ့ရည်တွေပေါ့အာဘုတ်ရည်တွေရှားမှာလည်းညစ်ကြေးတွေရှိတယ်သွားမှာလည်းညစ်ကြေးတွေရှိတယ်ရှားတွေသွားတွေဘလောက်တန်ရှင်းတန်ရှင်းနေတိုင်းစားတော့ညစ်ကြေးတွေရှိတော့ဒါတွေဆင်းရဲမယ်ပါဇက်ပေါက်မှာထွက်ကြလာတော့ချွဲတလိထရွေအာဘုတ်ရည်ရှားမှာရှိသောညစ်ကြေးသွားမှာရှိသောညစ်ကြေးတို့သည်စေနာပြင်ပုဒ္ဒရာပြင်၎င်းဖြစ်တဲ့အကြောင်းရင်ဖြစ်ရာရာပြင်၎င်းဘာမှနှစ်သက်စရာမြန်လို့ဝေရမရှိပါဘူး န္ဓာကိုယ်အောက်ပေါက်တို့မှထွက်ကြလာသောကျင်းကြီးကျင်ငယ်တို့သည်အစင်းနာပြင်၎င်းဘုဒ္ဓရာပြင်၎င်းဖြစ်တဲ့အကြောင်းရင်းဖြစ်ရာရာပြင်၎င်းဘာမှနှစ်သက်စရာမြတ်နိုးဖို့ရမရှိပါတကား။ဒါလေးဆင်ញင်တတ်ရင်အပြစ်မြင်လဲအထူးသဖြင့်အိန္ဒာတက်တုံးဆင်ញင်ချိုးဆရာတော်ကြီးတွေဆိုဒီအိန္ဒာထဲမှာအကြာကြီးဆင်ញင်တယ်။ဘုန်းကြီးပြောခဲ့ဥပါတယ်။ညောင်ရန်ဆရာတော်ကြီးခုပြန်တော်မူသွားတယ်။အခုဒီတန်ကြာကြီးတက်တယ်။ဆရာတော်ကြာလာ ਈ လားအခုဒီဘာလို့ ဒီကွယ်ငါအတုပကမ္မဋ္ဌာန်းဆင်ញံနှလုံးသွင်းနေတာပဲကဲဘယ်လောက်ကြိုးကျေးဇူးရှိရနော်သိကောင်းတယ်အပြည့်မြောင်ဆင်ញံဒီဝိပဿနာတွေဘာလို့ရှုလာလဲကောင်းတယ်ဝိပဿနာဉာဏ်ဖြစ်လို့အတိုင်းနဲ့တော့ကောင်းတော့ဒီဝိပဿနာဉာဏ်นี่ဖြစ်ဖို့ဆိုတာလေတော့တန်တမာတိနဲ့လည်းမလွယ်ဘူးပြဿနာအဲ့ဒါပေါ့ဒီအတုပကမ္မဋ္ဌာန်းတွေကြတော့တက်ရှိဟုတ်လားဒီဟာတွေကမလိုချင်လို့စွန့်ထုတ်ပြက်နေတယ် အပြစ်မြင်လွယ်ဆင်ញင်တတ်ဖို့တော့လိုတာပေါ့နော်။ဒါကြောင့်မို့တရားတွေနာတဲ့အခါမှာတရားလေးလာပြီးနားတယ်မှတ်မိအောင်လည်းနားတယ်လေးလာတယ်နားတယ်ဆိုကျင့်ဖို့လေဟောဒီတရားနာတော့နားလဲကပါဘာမှမမှတ်မိဆိုဘလို့ကျင့်အဲ့ဒါမျိုးမဖြစ်စေချင်ဘူးဟုတ်ဒါကြောင့်တရားစနစ်တရားကျင့်ရမယ်နော်ဒါကနောက်တစ်ခုကြပါလဲဆိုဒါကတတ္တဝါနဲ့ပတ်သက်ပြီးလိုချင်မှုနှစ်သက်မှု မြတ်နိုးမှုဖြစ်လာရင်အတုပဆင်ញနှလုံးသွင်းနော်ရှင်အတုပလည်းဆင်ញနှလုံးသွင်းနိုင်တယ်လို့တေအတုပလည်းဆင်ញနှလုံးသွင်းနိုင်ကြိုက်ရပါဗျာဆင်ញနှလုံးဒါတော့အကြမ်းမြင်တော့ပဲဘုန်းကြီးတို့ပြောတယ်အရာဝတ္ထုနဲ့ပတ်သက်ပြီးတော့နော်ကာကြောင်အိမ်ပေါ့ဒါနဲ့ပတ်သက်နှစ်သက်မှုတွေဝင်လာရင်နော်ကိုယ်ကကားသေးလေးဝယ်ထားတယ်နော်စိတ်မချအောင်ကြောင်လာတယ်ကဟိုလူကချက်သွားမလားဒီလူကတိုက်သွားမလား ကိုအိမ်သေးလေးရသွားရင်ဟောဟိုလူကနောက်ဆက်မလားဒီလူကနောက်ဆက်မလားအစာကြီးတို့ကိုပစ္စည်းလေးရလာရင်ပျောက်သွားမှဆိုရင်ရွှေတွေငွေတွေစိတ်တွေဝက်လာရင်အဲ့ဒါမျိုးနေတယ်ဝင်လာစိတ်မချအဲ့ဒါမျိုးဖြစ်တယ်တကယ်လို့ဒီဟာပျောက်သွားမယ်ဆိုရင်ဥပကားဆိုလဲအများကြီးကြုံတတ်ပါတယ်ဘုရားပရိမောက်နေစဉ်ကောင်းမှတကားတယောက်ဆိုတရားနာလာရင်အဲ့လိုချစ်သွားတယ်ပြောတယ်သူခင်ဗျာစိတ်မကောင်းဘုန်းကြီးတို့လည်းစိတ်မကောင်းဘူး တချို့လူတွေကအဲ့လိုလက်တရားနဲ့လူရှိတာကိုကောက်ဒီတိုင်းချစ်ချတာအဲ့ဒီခါကျကိုကဆင်ញနှလုံးမသွင်းတိုင်းပိုးပြီးစိတ်ဆင်းရတယ်ဘယ်မှပြည့်စည်ပြည့်လို့စိတ်ဆင်းရတယ်တော့ဒါကိုကိုကမထိမ့်သိမ့်တဲ့ကထပ်စိတ်ဆင်းရတယ်ဆူနဲ့ချောင်းဆူသလိုဖြစ်တယ်ရောက်တို့တစ်ခုနဲ့ပတ်သက်ပြီးတော့ပေါ့တခုတရားဖြစ်သွားတယ်ဘုန်းကြီးတွေလည်းကြောင်းနေကနေပေါ့တခုတရားဖြစ်သွားတယ်ဟောလူတောင်တရားသေးတာပဲ ဒါတွေကတော့ပြတ်မှာအနေစာတော့အဲ့လိုဆင်နေတာဒါတွေကတော့ဖြက်လာဘယ်ရာမဆိုပြတ်ကြတာပဲတတ်တော်လူတော်တရားသေးတယ်ဒီရာဟုတုလည်းဒီနေ့ပြတ်မှာပဲပြတ်ရမှာပဲဒီအနေစာသဘောပေါ့ဒီလိုဆင်ញင်နှလုံးသွင်းတတ်တာနှလုံးသွင်းကလည်းငူစီပေါက်ချနှလုံးသွင်းလည်းပြန်နော်အဲ့ဒါလေးတွေလည်းထပ်ပြင်အောင်ပြင်ပြီးမှလည်းဟိုယောဂီတို့လည်းထုတ်ယူကြပြီးတော့ဘုန်းကြီးတို့ပြင်ရတာတွေက မဆုံးနိုင်အောင်ဖြစ်အရာဝတ္ထုနဲ့ပတ်သက်ပြီးတော့ခုနကဒီလူကျင်နှစ်သက်တဲ့ကာ ပစ္စည်းပေါ့တခုတည်းဟာပျက်စီးသွားမယ်ကာအစီရင်ဖြတ်သွားမယ်ဟောလူမတရားတော်သေးတာပဲလူတော်တရားသေးတာပဲဒီပစ္စည်းကတော့ရှာပြန်ရှာရတာပဲဒီလိုပစ္စည်းတွေပျောက်သွားတယ်ဒီလိုအနေဆသဘောစင်ရောငါတော့လူတော်တရားသေးတာပဲဒါလည်းပျောက်သွားဘာမှဖြစ်ပါဒါမျိုးလေးအောင်မရအောင်မှဆက်ကြည့်မယ်နော် သတ္တဝါနဲ့ဆက်ပြီးဒေါသစိတ်ဝင်ရင်မေတ္တာပွားတယ်ဒီမှာလည်းမေတ္တာပွားနေတယ်အများကြီးဖြစ်လာတယ်နော်လူတူတယောက်နဲ့ပတ်သက်ပြီးတက်ရှိတတ္တဝါနဲ့ပတ်သက်ပြီးဒေါသစိတ်ဖြစ်လာရင် မာနစိတ်ဖြစ်လာရင်ပေါ့ဒါမေတ္တာပွားတယ်မေတ္တာပွားနေတယ်ဘုန်းကြီးတို့လေးမျိုး ပြောခဲ့ပါတယ်အကျယ်ကြီးတောင်ပြောခဲ့တယ်အဲကြောင့်ဟိုကာနုပဒနာပြီးတဲ့အချိန်မှာဒါတွေကြိုပြောရတော့ပေါ့ဒီထဲမှာမပါတာတွေအများကြီးရှိသေးတယ် ဒါကတော့ဘုန်းကြီးတွေဒီပုတ်ထဲမှာပါတာအရင်ပြောမယ်ပေါ့တတ္တဝါနဲ့ဆက်ပြီးတော့ဒေါသဝင်လာရင်မေတ္တာပွားတဲ့အဲတော့မေတ္တာပွားတဲ့ခါကျမေတ္တာတော့မေတ္တာပွားနေရှိတယ်ပြီးတဲ့ခါကျတော့ခန္ဓာတော့မေတ္တာပွားနေရှိတယ်ပြီးတဲ့ခါကျတော့28မေတ္တာပွားနေရှိတယ်ပြီးတော့ဝိသုဒ္ဓိမဲ့လာတဲ့ဇံရောက်မေတ္တာပွားနေအများကြီးပေါ့ဗျာမေတ္တာပွားတဲ့ခါကျတော့ အရှင်မြတ်ဒေါသဖြစ်နေတဲ့ပုဂ္ဂိုလ်ဘယ်နှလို့မေတ္တာစိတ်ထားမလဲကောင်းကွက်ကိုရှာမေတ္တာဆိုတာရှိတယ်ဗျရှင်သာရိပုတ္တရာဟောတာသူ့ရဲ့ကောင်းကွက်လေးရှာပြီးတော့ကိုယ်ဒေါသကိုငြိမ်းအောင်လုပ်ငြိမ်းပြီးမှမေတ္တာစိတ်ကဖြစ်လို့ရတယ်နော်လူတူတယောက်ကိုကြည်လိုက်ပေါ့နော်သူကကုံမူရကောင်းသလားဒီအပြောဆိုနှုတ်မူရကောင်းသလားပြီးတော့စိတ်ထားနှလုံးသားကောင်းသလားဒါကြည့်ရအောင်သူကောင်းတာလေးကြည့်ပြီးတော့ကိုယ်ဒေါသကိုငြိမ်းရအောင် သူကတချို့ကြတော့နင်သူများကူညီတောင်းတိတ်ပေါ်ပါတယ်ချက်ချင်းကူညီပေးတာဒါပေမဲ့ပြောဆိုတော့မတတ်ဘူးပြောဆိုမတတ်ပြန်သူကူညီတာလေးကြီးတော့ကိုယ်ဒေါသစိတ်ကိုငြင်းရတယ်ပြီးတော့မှမေတ္တာဆက်ပွားတော့တချို့ကြောင့်ကူညီတတ်တဲ့ဝါနာမရှိဘူးဒါပေမဲ့လို့သူများစိတ်ချမ်းသာအောင် ပြောတတ်တယ်နဝင်ချိုးအောင်ပြောတတ်တယ်အဲ့ဒီစိတ်ချမ်းသာအောင်ပြောတတ်တယ်အပြောလေးကြည့်ပြီးတော့ကိုယ်ဒေါသကိုငြင်းရတော့ ချို့ကြကုံမူရလည်းမကောင်းနှုတ်မြန်ဒါမဲ့တော်တော်ရိုးသားတယ်ဖြောက်မှတ်တယ်သူများပေါ်မလိမ်ဘူးမကောက်ဘူးမညစ်ဘူးအဲ့လိုပုံကုံမျိုးကြီးလည်းရှိတယ်အဲ့တော့သူ့ရဲ့ရိုးသားစိတ်တွေကြည့်ပြီးတော့ကိုကကိုထောတာကိုငြင်းရတယ်ကိုအာဂတကိုဖြေပြောင်းရတယ်ဒါကြောင့်မေကောင်းကွက်ကိုရှာမေတ္တာကောင်းတာလေးကို ရှာတတ်ရင် ကိုမှမေတ္တာစိတ်ဖြစ်တာတချို့ကြတော့ကိုမူရနှုတ်မူရတော့ စိတ်ဓာတ်သုံးမျိုးလို့ကောင်းတယ်။အော်ငါထင်လွဲတာပဲသူခင်ဗျာကောင်းသူမှအကုန်ကောင်းနေတာပဲ။တချို့ကြသုံးမျိုးလို့မကောင်းဘူးဗျာရှိတယ်။အဲ့လိုသုံးမျိုးလည်းမကောင်းတဲ့ပုံကိုကြဘုန်းကြီးတို့ကဘာဒီရှင်သာရိပုတ္တရာဟောတာပါပဲ။ဒီလိုဟောတာလေဆိုတော့ကိုကခီးသွားတယ်တနည်းအားတော်တဲ့တောင်နဲ့ခီးသွားတယ်။ကိုဆေးဝါးပညာလည်းမတတ်ဘူး။ဆေးဝါးလည်းပါမသွားဘူး။ကိုလိုခီးသွားတယောက်ကလမ်းခွလမှာနေမကောင်းပြီလဲနေ။ သူ့ကိုဆေးဝါးလည်းမပါဆေးပညာလည်းမတတ်သူ့တနာတဲ့စိတ်နဲ့ကြည့်ကိုခီးကိုဆက်ရတာကိုမူရနှုတ်မြစိတ်ဓာတ်မကောင်းတဲ့ဘောဟိုသူ့ဆရာသူ့ဝါဒနာဘောပဲဒီလိုပြောတာပဲဒီလိုလောက်တာပဲသူကဘုရားမှန်တရားမှန်မသိလို့ဒီလိုလောက်တာပဲအကြောင်းကျိုးကောင်းဆိုးကိုနားမလည်လို့ဒီလိုလောက်တာပဲဒီလိုပြောတာပဲဒီလိုစိတ်ထားပဲသူ့တနာတဲ့စိတ်နဲ့ ကြည့်ပြီးကိုခီကိုလုပ်ငန်းကိုဆက်လုပ်ရတယ်အဲကြတော့ဒေါသငြိမ်းတာပေါ့ဒေါသငြိမ်းသွားမှမေတ္တာပို့ပါမေတ္တာပို့တဲ့အခါကျဘုန်းကြီးတို့ဒီမှာတော့နည်းနည်းတော့ပြောပါမယ်ဟိုမေတ္တာတော့မေတ္တာပို့နေလေးပေါ့မေတ္တာပို့တဲ့အခါကျရင်ကိုယ်စိတ်ကိုအေးအောင်ငြိမ်းအောင်ပထမဆုံးလုပ်ပါမေတ္တာပို့တဲ့အင်္ဂါရကပထမကိုယ်စိတ်ကိုငြိမ်းအောင်အေးအောင် လုပ်ဒုတိယကပို့တဲ့ပုဂ္ဂိုလ်အာယုံပြုရတယ်ဒီလိုခွဲခြားတော့နော် ပထမဆုံးကိုယ်စိတ်ကိုငြိအောင်အေးအောင်လုပ်တဲ့နေရာမှာဘုရားကုံတော်ပွားပြီးကိုယ်စိတ်ကိုငြိအောင်အေးအောင်လုပ်လို့ရတယ်။ချို့ကြတယ်လက်ရှိအဲ့ဒီဘုရားကုံတော်မပွားတတ်သေးဘူးဆိုရင်ခုလိုလာတာရညရဆိုရင်လာမင်းကြီးကြည်လိုက်ရတယ်။လာမင်းကြီးကြည်လိုက်စိတ်ကအေးချမ်းသွားတယ်။အဲ့လိုကိုယ်စိတ်ကိုအေးအောင်နော်လာမင်းကြီးကြည်ရတဲ့စိတ်ချမ်းလိုက်တာတတ္တဝါတွေလည်းဒီလိုအေးချမ်းချမ်းကောင်းပါပဲ။အဲ့ဒီကိုယ်စိတ်ကိုအေးအောင်ညှိအောင်လုပ်ရ။ဒါကြကြရေကိုကြည်ရတော့ ပူအိုက်တဲ့ရာဒီမှာရေအေးအေးလေးကြည်လာစိတ်ကအေးချမ်းသွားဘာတွေလေးကြလဲပန်းဝဲဖြူဖြူလေးတွေကြည်ပေးရပန်းဝဲဖြူလေးကြည်လာစိတ်ကအေးချမ်းပါပန်းဝဲဖြူလေးကြတော့စိတ်အေးချမ်းလိုက်တာတတ္တဝါတွေလည်းဒီလိုအေးချမ်းကြရင် ကောင်းပါပဲဒါမေတ္တာပေါ့ဗျာဒီခေတ်ဒီကာလလို့ပြောရင်တော့အကုံလေးတို့ပန်ကာလေးတို့ကိုတဘာဝလေးကိုထိခိုက်ခံတော့ဒီလေးလေးအချမ်းတော့တတ္တဝါလေးအချမ်းကြကောင်းပါပဲ စိမ့်ဆိုနေတဲ့တောတောင်ကြီးကိုယ်စိတ်ကိုအေးအောင်လို့မေတ္တာဆိုတာကအေးတဲ့သဘောပေါ့ချစ်တယ်ဆိုတာကပူလောင်တဲ့သဘောမေတ္တာကပေးတာချစ်တာကယူတာမေတ္တာက တွေ့တာကန့်ညီတာမရှိဘူးချစ်တဲ့သဘောကငါသားငါသမီးဒါမျိုးတွေ့တာကန့်ညီမှုရှိတယ်မေတ္တာသဘောကကုသိုလ်အရာမှာပဲဖြစ်တယ်ချစ်တဲ့သဘောကတော့အကုသိုလ်အရာမှာပဲဖြစ်တယ် အဲ့တော့မေတ္တာပို့တယ်ပို့တယ်ဆိုတော့ကကိုယ်မှာဖြစ်နေတဲ့ငြိမ်းတဲ့အေးတဲ့စိတ်တွေကိုငြိမ်းတဲ့စိတ်တွေကိုသူများပို့နေပေးနေတာမေတ္တာပို့တယ်လို့ခေါ်တယ်နော်။အဲကြောင့်မေတ္တာပို့မဲ့ပုဂ္ဂိုလ်ကဗြဟ္မကိုယ်စိတ်ကိုငြိမ်းအောင်အေးအောင်လို့ဒုတိယကပို့တဲ့ပုဂ္ဂိုလ်မေတ္တာပို့မဲ့ပုဂ္ဂိုလ်အာယုပြုရတယ်။အဲဒီကိုအင်္ဂါနဲ့ချက်မှတ်တာ။အဲတော့မေတ္တာသုံးကြတော့သူ17မျိုးဟောတာတယ်ပေါ့နော်။အကြံဉာဏ်လောက်ပြောကြတော့ မေတ္တာတုတ်မှာ12မျိုးဟောထားတယ်နော်အဲ့ဒီမေတ္တာတုတ်လေးကိုရှင်ဒီနှုတ်လေးထိုးပြဆိုမှရှိမယ်မေတ္တာတုတ်12မျိုးကမေတ္တာပုံဒီ12မျိုးပေါ့နော်အဲ့ဒီ12မျိုးဒါတော်တော်များများသိပါတယ်ဒါပေမဲ့လို့ရတာအကုန်လုံးရတာကြပါဒါလေးကိုဘုန်းကြီးတို့ကနည်းနည်းခွဲပြပြီးနားလည်စေခြင်းလို့မင်းတို့ဆရာတော်ရဗမာလိုပြန်ရေးထားတယ် နံပါတ်1ကနေ7မျိုးရှိတော့နံပါတ်1ကနေ8ထီအောင်ကဘုရားအကျိုးလိုလားစိတ်နဲ့တတ္တဝါတွေပေါ်မှာမေတ္တာပို့ရတာမေတ္တာထားတာနောက်ဆုံးသုံးခုကတော့တတ္တဝါတွေပေါ်မှာအကျိုးမဲ့မဖြစ်စေလို့စိတ်ထားပြီးမေတ္တာပို့ရပြန်ပြောပါမယ်နံပါတ်1ကနေနံပါတ်8ထိအောင်ကတတ္တဝါတွေကို အကျိုးလိုလားစိတ်နဲ့မေတ္တာပို့တာပါနောက်ဆုံးသုံးခုကတော့တတ္တဝါတွေပေါ်မှာအကျိုးမဲ့မဖြစ်စေလို့ မဖြစ်စေလိုတဲ့စိတ်ထားပြီးမေတ္တာပို့ရမှာအဲ့တော့ရှင်မြတ်ဘလို့ကြွားသလဲဒါတော့မေးစရာရှိတာပါဗျာကြွားပါတယ်ဗျာတတ္တဝါတွေပေါ်ကြိုးလိုလားဆေးကြီးဆိုတော့တူနဲ့တူဆက်ဆံတဲ့ကအခုဒီကကြီးတို့ဒီမှာတွေ့နေအောင်နော်ဒီကကြီးထွင်းကြီးတို့ဘာလို့ဒီမှာမာအန်တို့ဒီတွေ့နေဒီပုံကိုယ်တွေပေါ်မှာဘုန်းကြီးကဒီဘာပြဿနာဘာအပြစ်မှမတွေ့သေးဘူးမေတ္တာစေနာနဲ့တက်တက်ပေါ့အကျိုးလိုလားစိတ် တက်တိုင်တာကိုသင်ပေးနေတာရှိတာဒီတခါကြီးတွေမှာကြခုနကယောဂဖြစ်နေတယ်မသွေးတို့စီချိုတွေဖြစ်နေတော့ဒီမှာဒီငန်းတွေမစားနဲ့ဒီချိုတွေမစားနဲ့နောက်သူဒုက္ခဖြစ်သွားမှာဟာဒီကကြီးဒီလမ်းမသွားနဲ့ဒီလမ်းကဘာဖြစ်နေအစီရင်ဖြစ်နေလမ်းပိတ်နေတယ်သူအကျိုးမဲ့မဖြစ်အောင်ဒါကြတော့ဖြစ်လာတဲ့ပြဿနာကိုသူဒုက္ခမရောက်စေလို့တဲ့သဘောနဲ့နော်အကျိုးမဲ့မဖြစ်စေဆိုတဲ့ ကျိုးမှမဖြစ်စေလိုတဲ့စိတ်တတ်နဲ့မေတ္တာထား။ကြွားတယ်နော်။ဟိုကဘာပြဿနာမှမမြင်ဘူးဒီတိုင်းအကျိုးလိုလားစေအကျိုးလိုလားစေမေတ္တာထားပြောတယ်။နောက်ဆုံးသုံးခုကြတော့ဟိုလားဖြစ်လာမဲ့ပြဿနာကိုအကျိုးဆက်ကိုမြင်လို့ကြိုတင်ပြီးတော့ဒါမြစ်တဲ့သဘောမျိုးနဲ့အကျိုးမှမဖြစ်ရအောင်မေတ္တာထားတဲ့သဘောပါ။အဲတော့ပထမဆုံး၈ခုကြည်လား။ပထမဆုံး၈ခုမှလည်း တတ္တဝါတွေကိုတစုတဲ့အာယုံပြုမယ်နှစ်စုအာယုံပြုမယ်သုံးစုအာယုံမေတ္တာပို့တဲ့ပုဂ္ဂိုလ်များခုနကဘုန်းကြီးပြောခဲ့တဲ့နံပါတ်1ကိုယ်စိတ်ကိုငြင်းအောင်အေးအောင်လို့နံပါတ်2ကပို့တဲ့ပုဂ္ဂိုလ်အာယုံပြုရတယ်ဒီမေတ္တာသုတ်တို့ခန္ဓာသုတ်တို့ပါတဲ့နည်းတွေကတော့အာယုံပြုတဲ့နည်းဘုရားဟောထားတာမတွေ့အောင်ကြံတဲ့နေရာနဲ့ဘုန်းကြီးပြောတာပထမဆုံးအဲ့ဒီမှာကျဘုရားကတတ္တဝါတွေကိုတစုပုံပြီးတော့အာယုံပြုရတယ် လုံးစုံများသောတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပါယံပြီးကင်းစင်ကိုငြိမ်းကြပါစေတတ္တဝါကိုတစုရဲပုံတစုရဲပုံပြီးအာယုံပြုတယ်ဆိုဘယ်လိုပြုရမလဲဗျာဆိုတာမေးလို့ရပါတယ်ဗျာဘုန်းကြီးတို့ညအခါပေါ့နော်ကောင်းငင်မှာလာမညတိတ်ဆင်းတဲ့ညလာမတာတဲ့ညတိတ်ဆင်းတဲ့ညကောင်းငင်မိုးကြီးနဲ့ကြက်တာနဲ့ခါတွေအများကြီးပဲဒါတွေကတော့ဂျိုတွေပေါ့ဗျာဘုန်းကြီးတို့ကဘာလဲဂျိုတခု ဒီကြိုးအားလုံးမှာရှိတဲ့တတ္တဝါတွေကိုအာယုံပြုပြီးတော့ကိုယ့်ရဲ့ငြိမ်းချမ်းတဲ့စိတ်အေးချမ်းတဲ့စိတ်တွေစေလွတ်နေတဲ့ပို့လို့တဲ့သဘောမေတ္တာပို့လို့ခေါ်တယ်။လုံးစုံများသောတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေ။ဥပါယံပြီးကင်းစင်ဝေးငြိမ်းကြပါစေ။အနည်းဆုံးဆက်ကောင်းလောက်ပို့ပေါ့။ဒါတစုအာယုံပြုပြီးပို့။နောက်နှစ်စုခွဲပြီးပို့မယ်။1 3 4 5ပေါ့အဲ့ဒီတိုင်း နှစ်စုခွဲပြီးအာယုံပြုတယ်ဆိုတော့ကြောက်တာမကြောက်တာကြောက်တတ်တဲ့တ attva တစ်မျိုးမကြောက်တတ်တဲ့တ attva တစ်မျိုးဒါခွဲပြီးအာယုံပြုရတော့ကြောက်တတ်ဒါတွေခဏခဏပြောနေတာပေါ့ဗျာတရားထိုင်တဲ့ချိန်မှာကြောက်တတ်တဲ့တ attva တွေဆိုတော့ပုရုဇဉ်သောတာပန်သရဂံထီအောင်ကြောက်တတ်တယ်မကြောက်တတ်တဲ့တ attva ဆိုအနာဂံအနာဂံနဲ့ဆရာတော်ရဟန္တာပိစိကဗုဒ္ဓသမ္မာသမ္ဗုဒ္ဓဘုရားနှစ်စုပေါ့ဘုရားနှစ်ပါးပေါ့အဲ့ဒီပုဂ္ဂိုလ်၄ပါးကတော့ ၄ဦးကတော့၄ပါးကတော့မကြောက်တတ်ဘူးကြောက်တတ်တဲ့ပုဂ္ဂိုလ်တစုမကြောက်တတ်တဲ့ပုဂ္ဂိုလ်တစုအာယုံပြုပြီးတော့ကြောက်တတ်မကြောက်တတ်နေရများစွာတတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပါယံပေကိစ္စဝေငြိမ်းကြပါစေအဲဒီလိုအာယုံပြုပြီးပေါ့တော့မြင်ရမမြင်ရဒီတစုနှစ်စုခွဲပေါ့မြင်ရတဲ့တတ္တဝါဆိုဘုန်းကြီးတို့ဒီတိရိစ္ဆာန်တွေလူတွေပေါ့ဗျာမမြင်ရတဲ့တတ္တဝါတွေဆိုတာတော့ နတ်မြမာတွေတေဇဆောင်လွယ်တဲ့အပေပုံသားတွေပေါ့တကယ်မြင်နိုင်တာတော့ရိတ်တာတွေပေါ့အဲ့ဒါအာယုံပြုပြီးဆက်ကောင်းတော့ပုတ်ဝေးနေနီးနီးကိုယ်အိမ်တွင်းမှာရှိတဲ့ကိုယ်ကျောင်းတွင်းမှာရှိတဲ့တတ္တဝါတွေအနိနာတတ္တဝါအိမ်ပြင်မဲ့ကျောင်းပြင်မဲ့မှာရှိတဲ့တစ်ဆက်ကြောင်လုံးမှာရှိတဲ့တတ္တဝါအဝေးမှာရှိတဲ့တတ္တဝါဒီလိုနဲ့ဆွဲဖွဲ့ပြအာယုံပြုဖို့ ဝိနည်းနည်းတွေတွေများသောတတ္တဝါချမ်းသာကိုယ်စီမြဲပါစေဥပါယံပိကိစေဝိငြိမ်းရပါစေဘဝဇာဆုံးမဆုံးများသောတတ္တဝါချမ်းသာကိုယ်စီမြဲပါစေဥပါယံပိကိစေဝိငြိမ်းရပါစေဘဝဇာတိဆုံးနေဆိုနောက်တော့ဘဝတွေမဖြစ်တဲ့ယဟန္တာပြစ္ဆေကဗုဒ္ဓတမ္မာသမ္ဗုဒ္ဓသုံးပါးဘဝတွေဖြစ်အောင်မဲ့ပုဂ္ဂိုလ်ပုရုဇဉ်သောတာပန်တရာကအနာဂံတိုင်အောင်ပါပဲဒီနှစ်စုခွဲအာယုံပြု ဝါဇဆုံးမဆုံးမြတ်သောတတ္တဝါချမ်းသာကိုစိတ်မြဲပါစေဥပယံပြီးကင်းစင်ဝေငြိမ်းရကြပါစေအဲ့လိုပို့နိုင်ပါတယ်ပြီးတော့တတ္တဝါကိုသုံးစုခွဲပို့မယ်ရှေတိုလခန္ဓာကိုယ်ရှေရမြောမြောတတ္တဝါတစုတို့တို့ပုပုကောတခုတတ္တဝါတစုသူတို့နှစ်ခုဂျာမတတ္တဝါတခုခန္ဓာကိုယ်ရှေမျောဆိုတာမွေတို့တီတို့ငါးတို့ပေါ့ တိုးတယ်ပူတယ်ကွာတယ်လက်တို့ချဘိုးတို့အဲ့ဒီနှစ်ခုကြောင့်မှလည်းလက်ဒီသုံးစုကိုဟိုလည်းအာယုံပြုပြီးပုံနိုင်တယ်ခန္ဓာကိုယ်ကိုပြောတာနော် နော်ကြီးငယ်လားသုံးရခန္ဓာဒီမှာလည်းခန္ဓာကိုယ်ကြီးကြီးရတစ်မျိုးခန္ဓာကိုယ်သေးသေးရတစ်မျိုးအလယ်လားတန်းသားတစ်မျိုးခန္ဓာကိုယ်ကြီးတယ်ဆိုငါးကြီးတွေဆင်းကြီးတွေပေါ့ဗျာသေးတယ်ဆိုတာကလူတန်းခွေးတန်းတွေပေါ့အဲ့ဒီနှစ်ခုကြောင့်မှအလယ်လားတန်းသားတတ်တော့စုကြုံလား ဆူတယ်ဝါတယ်ဖြိုးတယ်အတူတူပဲပိန်တယ်လှီးတယ်ကြုံတယ်အတူတူပဲဆူဖြိုးတဲ့တတ္တဝါတွေငပုတင်းပေါ့ငါးထဲမှာငါးထဲမှာပိန်တယ်လှီးတယ်ငဖောင်ရိုးပေါ့အဲ့ဒီနှစ်ခုကြားလဲလာတာဘုန်းကြီးတို့ဒီတတ္တဝါတွေထဲမှာဒီဝါတာတွေကဝက်တို့ရေမြင်းကြီးတွေဝါတာပိန်တယ်ဆိုအိမ်ညောင်တို့ပိန်ညောင်တို့အစာရည်တတ်တော်တယ်ချိုလူတွေထဲမှာလည်း အစာရည်သာပြည့်စုံတဲ့ဘုရားဝါဖြုတ်တယ်စာရည်သာမပြည့်စုံတော့ပိန်ကြုံလှီးနေတယ် အဲဒီနှစ်ခုခြားလဲတန်တတဝါဒီလိုကွဲပြားပြီးမေတ္တာပို့နောက်ဆုံးသုံးခုကြတော့အကျိုးမဲ့မဖြစ်ဆိုတဲ့စိတ်ထားပြီးမေတ္တာပို့အောင်တော်တော်များများကဒီနောက်ဆုံးသုံးခုပဲမေတ္တာထားတယ်လို့ဒီလိုတချို့ယူဆပြောဟောတာတွေရှိတယ်မဟုတ်ဘူးဗျာအကုန်လုံးကမေတ္တာထားတာပဲအကျိုးလိုလားစိတ်နဲ့မေတ္တာထားတာတစ်မျိုးကျိုးမဲ့မဖြစ်ဆိုတဲ့စိတ်နဲ့မေတ္တာထားတာတစ်မျိုးနောက်ဆုံးစိတ်သုံးခုကတော့ကြည်လိုက်အကျိုးမဲ့မဖြစ်စေလိုတဲ့စိတ်ဓာတ်နဲ့မေတ္တာထား လူချင်းချင်းလက်ပတ်ချင်းကင်းရှင်းကြပါစေအထင်သေးချင်းချင်းချင်းကင်းရှင်းကြပါစေဆင်းရဲလိုချင်းချင်းချင်းကင်းရှင်းကြပါစေမင်းကုန်တိပိကဆရာတော်ကြီးသင်တဲ့အတိုင်းမင်းကုန်တိပိကဆရာတော်ရနောက်အတလက်ထက်မှာဟောတဲ့အတွက်သူကလူတွေကိုအဓိကထားပြောသွားလူတွေတယောက်နဲ့တယောက်လိမ့်လေလက်ပြားချင်းမရှိကြပါစေနဲ့သူကရုပ်ဘောပေါ်ကြီးချင်းပါတော့နိုင်တဲ့လူပေးလိုက်လို့သူပြောချင်တယ်လိန်တဲ့ပုံကုံနဲ့လိန်ခါတဲ့ပုံကုံဘယ်တော့မှမတည့်ဘူးညာ ။ဒါကြောင့်တရားနဲ့တရားလိမ့်တယ်လက်ပြားရမရှိကြပါစေနဲ့။ဒါပို့တော့နောက်တစ်ခုကြလည်းပါလဲဆိုတော့မာနတရားနဲ့တရားမာနတွေနဲ့ဆက်ဆံမယ်ပြောမယ်ကြည့်မယ်ဆိုရင်အဲ့ဒီနှစ်ဦးနှစ်ယောက်အဲ့ဒီနှစ်ယောက်ကအဆင်မပြေဘူးဗျာ။ဒါကြောင့်ဒုနဲ့ဒူမာနတွေနဲ့ဆက်ဆံတာပြောဆိုတာတွေကြည်တာတွေမဖြစ်ကြပါစေနဲ့အထင်သေးရင်ချင်းချင်းကင်းရှင်းကြပါစေဆင်းရဲလို့ချင်းချင်းကင်းရှင်းကြမယ်တယောက်နဲ့တယောက် ကြီးနိုင်ငံချင်းတွေမလုပ်ကြပါစေနဲ့ခါတဲ့ပုဂ္ဂိုလ်ပဲဂျင်းတ်မလဲသူတိုင်းပြန်ချမှာပဲအဲ့ဒီနောက်ကဘယ်တော့မှအဆင်မပြေနိုင်ဒါကြောင့်ကြီးနိုင်ငံချင်းမဖြစ်ကြပါစေနဲ့ပရမတ္တဝအင်းလူတွေအာယုံပြုဖို့နောက်တစ်ခါကျဘုရားကတော့တ္တဝအာလုံးကိုခြုံပုတ်ခိုင်းတာလို့တ္တဝအာလုံးအာယုံပြုပြီးပို့ရမယ်နော်အဲ့ဒီလိုပို့လိုက်တဲ့ကကိုယ်စိတ်ထဲမှာဒေါသတွေငြိမ့်သွားပြီဆိုမှငကိုကမ္မထံပြန်သွားတယ်ဒါက ဒီမကောင်းတဲ့အတွေ့တွေဒေါသအတွေ့တွေဝင်လာရင် ကောင်းကောက်ကိုရှာမေတ္တာပို့ဒါတွေငြိမ့်တော့ပို့ရမေတ္တာသုံးမေတ္တာပို့နေသုံးမခန္ဓာသုံးမေတ္တာပို့နေ7မိနစ်15မိနစ်လောက်ပို့ငြိမ့်သွားပြီဆိုမှငကုတ်ကမထမ်းပြန်သွားဒါအစာထုတ်ပဲဖြောင်းနေနော်နေ့6နာရီထိုးသွားဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်ဉာဏ်ဖုန်ဉာဏ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။